နှစ်ကြိမ်မြောက်ဖြစ်ပြီ50ကြိမ်မြောက်ရှိပါပြီဗျာ50ကြိမ်မြောက်ဥပဒနာလုပ်ပြီးတရားဘုရားသာသနာတော်နေ့2565ခုဩဇာတက္ကတိ1383ခုနှစ်အာဇူလာပြည့်13ရက်အာဇူလာပြည့်13ရက် သာသာဘေးနေ့လို့ရှိပါတယ်။ခင်းနေအားဖြင့်2021ခုဩဂတ်5ရက်ဒီမှာပေါ့။အဲ့မှာတော့တရားရေးရှိပါတယ်။၄ရက်ဟိုတယ်ဟုတ်တယ်။51ကြိမ်မြောက်အဖြစ်ဟောကြားအပ်တော်ဝိပဿနာလုံးပေးတရား။51ကြိမ်မြောက်ဝိပဿနာလုံးပေးတရားကိုဟောကြားမနာကြားကြသည်မည်။ဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဋ္ဌဖြစ်တော်မူသောဘုရားရှင်ကိုဥစွာမထမရှိခိုးကြရအောင်။ တတံမိတ္တဘောဘုရောကောင်းလူကလည်းဘုရားရှင်ဘုန်းကြီးကိုသာရှိသလောက်သိဝေထုံကြီးဘုရားနုဒတိဘာဝနာပွားများရင်အယူသေးစွာနာယူချောင်းစုဗုဒ္ဓနရနရသမောတရဏံဒိတာတံပညာပရိပါဒုတိယဝိယတံဒါဂရံ အထာဘိကာမနရဒေဝဟိတဝတံဝန္တာမိကာရုဏိကာမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလိသောစီပွားကိုလိုလားတောင်းတကြကုန်သောစေထာမြတ်သူနတုမြမတတဝါတို့ဤသူဝေရလည်းဖြစ်တော်မူထသော ဒီတာတံလောကောလောကီငလိသောမယိမယိုင်မြတ်ကိုင်လာတိသမာဓိနှင့်ရှင်သောစေတလည်းရှိတော်မူထသောပညာပရိပါသုတိယသစ္စာလေးရတရားမြတ်ကိုဖွင့်ပေါ်သည်မြင်တအရဟတမတိဟုသောပညာတန်သောသမီးအောင်လည်းရှိတော်မူထသော ဝိဟာတံတောကာရံသစ္စာလေးရတရားမြတ်ကိုကကသိဘုံဉာဏ်မြင်တော်အောင်မြူတာပညာဝိသာတိဟုသော မိုက်တရားကိုရဟတမေဉာဏ်တန်လျက်ဖြင့်ဗေပြတော်မူပြီးသာသော အထာဝီကာမလူနာမြမသတ္တဝါတို့၏အစည်းအပေါ်ကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတဝဟံလူနာမြမသတ္တဝါတို့အားလမ်းပြနိညွန်သုံးမသွန်သင်တော်မူလျက်လောကုလောကီနလီဇုံကို အလုံးစုံသော ဂုံတိန်တကိုဇိတိန်ဉာဏအကျိုးငါရွဆောင်တော်မူတတ်တော်ကာရုဏီကံလူနာမြမတတ္တဝအမြသနာဖြစ်ခင်မာကရုဏာတော်ရှင်လည်းจิตတော်မူတတ်တော်အကံဇာတိယဇပါရမီပုံညာနေမနရှင်အမနရှင်သာတော် သီလသမာဓိပညာဂုဏ်တကကြောင့်ယတိအပြစ်တို့ရောက်တော်မူထသောအနန္တညာနန္တဗိညောတညာနာသာသာဆုံးပัญจမရှိသောဉာဏ်တော်လည်းရှိတော်မူထသောဓမ္မုဒ္ဒံဒုဒ္ဒဂုံဤဆုံးလင်းပေတရှင်တော်မြတ်ဘုရားကို အံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုကျိုးမှန်ဆွဲချိုး၍ရှိကိုကရောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဗျာ ဒီလိုမျိုးဒီနေ့50ပစ္စည်းမြောက်ဖြစ်တယ်။ဝိပဿနာလုံပင်တရားဟောကြားနာကြားကြရအောင်။ကျွန်တော်ဒီဝိပဿနာလုံပင်တရားကိုစာပြီးတော့ဦးဇင်းတို့ဟိုသံဃာလေးတစ်ခုအနေနဲ့တတ်မှတ်ထားတယ်ဝိသုဒ္ဓိခုနှစ်ပါး။ဒါရီဝိသုဒ္ဓိခုနှစ်ပါး သူ့အစဉ်တိုင်းကျင့်လို့လေဒါလေးဝိသုဒ္ဓိကုဏမလေးမှတ်မိရောကပြောပါကြပြီ။အဲ့တော့ဝိသုဒ္ဓိကုဏမဆိုတာနံပါတ်1သီလဝိသုဒ္ဓိသီလဝိသုဒ္ဓိသီလတရားတွေကိုစင်ကြယ်ဖို့ယဟန်ဆိုတော့ယဟန်ရဲ့သီလလူဆိုတော့လေလူရဲ့သီလအဲ့လိုသီလတရားတွေစင်ကြယ်ပြီးဆိုတော့မှနံပါတ်2ဖြစ်တဲ့စိတ်တဝိသုဒ္ဓိအဲ့စိတ်တဝိသုဒ္ဓိပိုင်းမှာကြတော့ ဒါနိဝရဏအမြဲခြေကင်းစင်သဖြင့်စိတ်ဓာတ်ဤစင်ကြယ်ခြင်းဒုတိယနဲ့ဝိတုဒ္ဓိအဲဒီဝိတုဒ္ဓိဘိုင်းမှာတော့ဒါစာပြီးတော့ကမ္မဋ္ဌာန်းလို့အထောက်ကြရကမ္မဋ္ဌာန်းလို့ဆိုတဲ့တမှာဘာကမ္မဋ္ဌာန်းလဲလို့မေးတယ်နော်သမထကမ္မဋ္ဌာန်းအဲသမထကမ္မဋ္ဌာန်းတွေကိုအထောက်အထောက်လို့ ဥပ္ပဇာရအမရာဆိုတဲ့သမာဓိနှစ်မျိုးမျိုးမျိုးရပြီဒါစိတ်တော်ဝိတ္တုဖြစ်ဘယ်လိုစိတ်တော်ဝိတ္တုဖြစ်တဲ့သူတော်ကောင်းတယောက်ကတသိမ့်တက်ပြီးဒုတိယဝိတ္တုသုံးခုမြောက်ဒုတိယဝိတ္တုကိုရဖြစ်တယ်ဒုတိယဝိတ္တုပိုင်းမှာတော့ယုံနာပရမတ္တုနာဉာဏ်မြင်ပြီးစင်ကြယ်ခြင်းဆိုတဲ့အတိုင်းနာမရူပပြိစိကမြင်ရအောင်ကြိုးစားရအောင် ဒါနာမရူပပိကွေရဉာဏ်မှာဦးဇင်းတို့ဖွဲ့လိုက်တဲ့အခါရူပပိက္ခာဉာဏ်နာမအရူပပိက္ခာဉာဏ်ပြီးတော့နာမရူပပိက္ခာဉာဏ်ဆိုဒီလိုမျိုးအဲ့တော့အရင်ဆုံးယုတ်တရားတွေကိုသိကြည့်ယုတ်တရားတွေကိုသိကြည့်တယ်ယုတ်တရားတွေကိုပရမတ္ထအဉာဏ်ကြီးစိုက်အောင်သိပြီဆိုတာရူပပိက္ခာဉာဏ်ဟာယုတ်တရားကိုသိကြည့်ပြီးရသူတော်ကောင်းတယောက်ကတက်ဆင်းတက်ပြီးတော့ဉာဏ်တရားကိုသိကြည့် အဲ့လိုနန္တရားကိုသိကြည့်နိုင်လို့ရှိရင်ဟောနန္တရားတွေကိုလည်းပရမတ္တအញ្ញမြင်ဆိုင်အောင်သိပြီဆိုရင်ဒါနာမတနည်းအားဖြင့်အရူပပိက္ခာဉာဏ်ရပြီအဲ့ခါကျမှယောဂောနာမောကုပူတွဲပြီးတော့သိကြည့်တဲ့နာမရူပပိက္ခာတနည်းအားဖြင့်နာမရူပပိက္ခာဉာဏ်အဲ့လိုနာမရူပပိက္ခာဉာဏ်ရပြီဆိုရင်ဒါတတိပိတုတ်တိနဲ့ပြည့်စုံပြီအဲ့ဒီစင်ကြယ်ဒီတန်ရှင်းပြီ အဲ့ခါကျတော့မှတဆင့်တက်ပြီးသူမိမိသိထားတဲ့ပရမဂုဏ်ဉာဏ်နဲ့စိတ်တိကလံသိထားတဲ့ယုတ်တရားဉာဏ်တရားသူယုတ်တရားဉာဏ်တရားတွေကိုဖြစ်ပေါ်နေတတ်တဲ့အကြောင်းတရားတွေကိုတဆင့်တက်ပြီးသိအောင်ကြိုးစားတဲ့အပ္ပါဒါကိုတော့လေးခုမြောက်ကင်ပါဝိသုဒ္ဓနာဝိသုဒ္ဓိခေါ်ဒီဘက်မှာကင်ပါဝိသုဒ္ဓနာဝိသုဒ္ဓိယုံမတန်တရားတွေကိုတော်တော်လုံရောက်တယ်ဆိုတာဒါယုံမတန်တရားလည်းမျိုးကံနဲ့ကံရဲ့အကျိုးတရားနာယုံမှမှုကို ကောင်းတာပြုရင်ကောင်းကျိုးတွေမကောင်းတာပြုရင်မကောင်းကျိုးတွေဆိုတော့ဒီကံနဲ့ကံရဲ့အကျိုးပေါ်မှာယုံမှမှုအဲယုံမှမှုတွေကိုကျော်လွန်လုံမြောက်သိဉာဏ်ရင်းစင်ကြယ်ခြင်းရာရည်အတွက်သင်္ခါဝုထုနာပြီးတော့ဝိရဖြစ်အဲဒီနေရာလေးမှာဦးဇင်းတို့နံပါတ်3နဲ့နံပါတ်4ကိုတိတိကျကျလေးကြည့်ဒီဝိသုဒ္ဓိခုနှစ်ပါးအစဉ်တိုင်းကြည့်ရမယ်ဆိုတာလေးကိုဥစွာပထမလက်ခံထားရဖြစ်အဲလက်ခံပြီးတဲ့အခါကျဒိဋ္ဌိဝိသုဒ္ဓိပြီးမှသာလေ သင်္ခါဥဒ္ဒနာဝိသုဒ္ဓိသွားရဒိဋ္ဌိဝိသုဒ္ဓိအရာယုတ်ဉာဏ်တွေကိုမသိပါပဲသင်္ခါဥဒ္ဒနာဝိသုဒ္ဓိကိုသွားလို့မရဘူးဘယ်လိုနားလည်ထားရအဲ့တော့ကောင်းပြီဦးဇင်းတို့အခုသင်္ခါဥဒ္ဒနာဝိသုဒ္ဓိအရာဦးဇင်းတို့ဉာဏ်ဉာဏ်ကဒီလိုအပြစ်ကြပြစ်ကအမြင်အကြောင်းတရားတွေကိုသိကြည့်တယ်အဲ့တော့အကြောင်းတရားတွေကိုသိကြည့်တဲ့ဉာဏ်ဆိုတာ အဲ့ဒါပြောတော့အကြောင်းကြောင့်အကျိုးဖြစ်ကုန်အပရိစ္ဆသမုပ္ပါဒါရှုွက်ပဲပရိစ္ဆသမုပ္ပါဒေသနာတော်ပရိစ္ဆသမုပ္ပါရှုွက်အဲပရိစ္ဆသမုပ္ပါရှုွက်ကိုရလို့အကြောင်းတရားတွေကိုသိပြီဆိုတော့ဩဖြစ်ဖြစ်သမျှအကျိုးတရားတွေဒီဖြစ်ပေါ်လာသမျှအကြောင်းနဲ့ကျင်းပြီးတော့ဖြစ်တာမရှိပါလားအကြောင်းတရားတွေ ညီညွတ်ပေါင်းစုံလို့အကျိုးတရားတွေဖြစ်လာတာအဲ့လိုနားလဲတော့မှတကားတဲ့အဲ့ဒီမှာကောင်းကံတွေကြောင့်ကောင်းကျိုးတွေရဖို့မကောင်းကံတွေကြောင့်မကောင်းကျိုးတွေရဖို့နားလဲဝေလူကံနဲ့ကံနဲ့အကျိုးကိုယုံမှတန်ရမရှိယုံမှတန်ရကျော်လွန်ရောက်သွားအာဒါကိုသင်္ကာဟုတ်တယ်နာဝိတုဒ္ဓိလို့ခေါ်ဒါကြောင့်မို့လို့ဉာဏ်ဉာဏ်ပြောလို့နာမလူမပိစိတဉာဏ်ရပြီးတော့သူတော်ကောင်းတွေကလည်းပြစ္ဆာပိကဉာဏ် ဝိယဝိသုဒ္ဓိ9ပါးရပြောရင်လည်းဒိဋ္ဌိဝိသုဒ္ဓိရပြီးတဲ့ပြီးတော့ဘောင်းတိသာလည်းကင်္ကာဥဒ္ဒနာဝိသုဒ္ဓိကိုပြုလို့ရတယ်ဘယ်လိုသဘောကျနားလည်ထားရဖြစ်ပြီးတော့မှဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ကာဥဒ္ဒနာဝိသုဒ္ဓိဉာဏ်ရင်းကနာမရူပပြိတိတာနဲ့ပြည့်ကြပြိပါဉာဏ်ဒါကိုလည်းတော့ပရိညာပညာနဲ့လက်တည်ပြောတဲ့အခါညာတပရိညာထဲမှာအကျုံးဝင်နေအကြောင်းတရားနဲ့တကောင်အောင်တော့ ညာယုတ်ကိုရှေးရှုမြင်မှပြစ္ဆကဉာဏ်ဖြင့်ဓမ္မတို့စိုက်အောင်ဘုံတော်သိမြင်တတ်သောနာမရူပပိတိရာနေပိကပိကဉာဏ်သည်ပစ္စယပိကဉာဏ်သည်နာတပရိညာမိတယ်ဒါဖွင့်ဆိုထားတဲ့အတွက်ကြောင့်ညာတပရိညာဉာဏ်အဲလိုညာတပရိညာယနာမရူပပိတိရာဉာဏ်နဲ့ပစ္စယပိကဉာဏ်ကိုရပြီးသတိဥတ္တိနဲ့ကင်္ဃဥဒနာဥတ္တိနဲ့ပြည့်စုံပြီဆိုတဲ့ ပပမှာတက်တက်ပြီးငါကုနောက်ဘက်ကမက်ကဉာဏတဒနာဝိတ္တုတိမာယဖြစ်။ဟောမက်ကမက်ကဉာဏတဒနာဝိတ္တုတိပန်ရောက်လာတဲ့အခါမက်ကမက်ကဉာဏတဒနာဝိတ္တုတိကြာ။ဟောစောကမိမိတို့ဒိဋ္ဌိဝိတ္တုတိယသိသိတာတဲ့ယုတ်တရားဉာဏတရားကကာဝတ္တနာဝိတ္တုတိယသိသိတာတဲ့အကြောင်းတရားဆိုတဲ့ဒီယုတ်တရားနံတရားနဲ့ဒုယုတ်တရားနံတရားကိုရှိပေါ်ပြီးတတ်တဲ့အကြောင်းတရားကိုတခါလေးလက္ခဏာလေးသုံးသင်ပြီးဥပဒနာစပြီးစုပွားသုံးတတ် ဓမ္မတရနာမဇာဥဒိယပြယမြအလိုပိုင်းဒီဒါကိုတော့ဆိုလို့မက်ကမက်ကဉာဏတတနာဝိတုတိမဟုတ်ဒီမဟုတ်ဒီနာဉာဏ်မြင်စင်ကြယ်ကြီးဒီပိုင်းမှာတော့ဦးဇင်းတို့ဒါပညာဘက်ကကြည်တေရဏပရိညာပဲသမတနာဉာဏ်နဲ့ဥဒိယပြယဉာဏ်မှာကတေရဏပရိညာပဲဒါကလည်းနန္နန်ကန်ကန်နဲ့ပိုင်းပိုင်းခြားခြားဒါဆုံးဖြတ်ချက်ချတာဒါကတော့မမြဲဘူးအနိစ္စ ဒါကတော့ဆင်းရဲဒုက္ခဒါကတော့ဒီကဲခိုင်မှာနေတာရာအဖြစ်တည်တံ့မှုမရှိဘူးအစိုးမရဘူးအနတ္တပဲလို့အဲ့ဒီမှာတကားတဲ့ဆုံးဖြတ်ချက်ချတာဒါကိုဒီဒနာပရိညာလို့ခေါ်ပြီးတော့အဲ့လိုသမထနာကျင်တဲ့ဥရိယပြအလိုပိုင်းပြီးတဲ့အခါဥရိယပြဝိပဿနာဉာဏ်ကြောင့်လည်းကိုကျော်လွှားနိုင်တယ်ဥရိယပြနဲ့အရင်မှရောက် ငယ်ဥရိယပြဉာဏ်ရေမိုင်းကနေတပါးတဲ့ပြပောင်းပတ္တနာပြင်ကနေပြဉာဏ်အာရိနဝဉာဏ်နေပိတာဉာဏ်မောဇိတုကမြတာဉာဏ်ပရိသင်္ခာဉာဏ်သင်္ခါရုပ္ပကဉာဏ်နုနောမဉာဏ်တိုင်အောင်တော့တန်ပန်းပတ္တနာဉာဏ်အာသာပရိပဒဉာဏ်တတ္တဝိတုပ္ပယယုံပါဟောပရိပဒဉာဏ်တတ္တနာဝိတုပ္ပယခုနပြောတဲ့ကျင့်စဉ်၌ဉာဏ်မြင်လေးအစဉ်တည်းဖြစ်မဟုတ်ဒီမဟုတ်ဒီကိုခွဲခြားသိပြီးတဲ့အခါကျင့်ရမယ်ဉာဏ်ကိုတစ်ခါပြန်ပြီးတော့ရှောင်လန်းတာ ကျင့်စဉ်ပေါ်မှာဉာဏ်မြင်စင်ကြယ်သွားအဲ့လိုကျင့်စဉ်ပေါ်မှာဉာဏ်မြင်စင်ကြယ်လို့တပတ်ဝိပဿနာဉာဏ်တွေကိုဒီနေ့တကြပွားများအထုံနိုင်တဲ့သူတော်ကောင်းကလောကီဉာဏ်နဲ့ကောဒရပညာအဲကောဒရပညာပြီးတာနဲ့ပုရုသေနွယ်ကိုပြတရားနွယ်ကိုရောက်တော့မဉ္ဇဏ်ပညာစိုက်တယ်ဘောပိစုတ်ကဉာဏ်တရားဒီမဉ္ဇဏ်ပညာနဲ့ပိစုတ်ကဉာဏ်တရားအောင်တော့ဒီဉာဏ်တွေကိုတော့ဥစဉ်လို့ဒါဉာဏတတနာဝိတ္တုဒီနိဗ္ဗာန်ဉာဏ်မြင်တဲ့စင်ကြယ်ခြင်းဆိုဘလိုဝိတ္တုဒီခုနပါ အာတပတ်ကဦးဇင်းတို့ပညာ၃ပါးနဲ့ပြီးတော့အဲ့ဒီအထက်ပိုင်းငါညာမနေသာပြီးတော့ဟိုမဉ္ဇဉ်ပုံဉ္ဇဉ်ပြည့်စုံခဏဉ္ဇဉ်တာယအောင်သောဒီဉာဏ်တွေကတော့ဦးဇင်းတို့ပါဏပရိညာထဲမှာပါတယ်ဒီငါမျိုးပဒနာဉာဏ်မှာသာယရိယာမြတ်တို့သတိတာယအောင်သောသာဘုံဒီသတိတာယအောင်သောဒီအပိုင်းပါဏပရိညာကြီးတွေဉာဏ်ဘာဏပရိညာဖြစ်တရားဘုံ အတော့ဦးဇင်းတို့ဒီလိုမညံပူညာမှာကိလေသာတွေကိုအကျွင်းအပြန်မရှိကုန်စင်အောင်အမြင့်ပြတ်ပတ္တနိုင်ခြင်းကြောင့်မုဒ္ဒအဖြစ်ပါဏပရိညာမျိုးကိုရရှိအဲတဘာဝိပဿနာဉာဏ်တွေကတော့ကိလေသာတွေကိုတင်္ဂါအဖြစ်ဝိပဿနာဘာဝနာပွားများအထုတ်နေကတင်္ဂါအဖြစ်ပယ်ဆုံးနိုင်သည့်အတွက်ကြောင့်ပယ်ဆုံးနိုင်ခြင်းတည်းဟူသောအကြောင်းကြောင့်ပရိယေတမျိုးအဖြစ်ဘာဏပရိညာဟူသောအမျိုးကိုရရှိတယ် ကပါဏပညာအဲ့တော့ဒီပိုင်းဝိပဿနာဉာဏ်တွေကနေစပြီးမဉဏ်ပုံဉာဏ်တရားကပညာပညာဘက်ကပြင်းပါဏပညာဖြစ်တယ်သဘောကျနားလည်တာဖြစ်တယ်ဒါအဲ့လိုပေါ့ဦးဇင်းတို့ပညာသုံးပါးဉာဏ်ဉာဏ်16ပါးဝိတ္တု9ပါးအဲ့တော့အဓိကအဖြစ်ဒီဝိတ္တု9ပါးကိုကိုယ်အစဉ်တိုင်းဖြစ်နိုင်လေရင်ဒါထိုကဲ့သို့သောသူတော်ကောင်းဒီထိုကဲ့သို့သောမျိုးကောင်းသားမျိုးကောင်းသမီးဒီမိမိတို့လိုလားတောင်းတပညာပူညာ နိဗ္ဗာန်ကိုဒါသင်္ဘောပြီးပြီးတော့မျက်မှောက်ပြုနိုင်မှာဖြစ်တယ်လို့ဟောကြားရမှာဖြစ်တယ်။ဒါကြောင့်အခုဟောလဲဇာကဘုရင်တော်ကင်္ကာဝုဒ္ဒနာဝိတ္တုဒီပိုင်းကြီးရောက်အဲ့ဒါကိုဆက်ပြီးဟောကြားနာကြားကြရအောင်။အဲ့တော့သုသောကပြောသလိုပေါ့ဘုရင်တော်ဒီဝိတ္တုဒီဝိတ္တုဒီခုနှစ်ပါးအရာ ဝိသုဒ္ဓိခုနှစ်ပါးရအောင်ကျွန်တော်ဒီအစဉ်တိုင်းရှိတဲ့မှာစိတ္တဝိသုဒ္ဓိကနေစပြီးတော့ဒါအားထုတ်လိုက်ကြစိတ္တဝိသုဒ္ဓိနဲ့ပြည့်စုံနေဆိုတဲ့ပုဂ္ဂိုလ်ကဒိဋ္ဌိဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကစိတ္တဝိသုဒ္ဓိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကဒိဋ္ဌိဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကသင်္ခါဝိဒနာဝိသုဒ္ဓိသွားရမှာဖြစ်တယ်အဲလိုသင်္ခါဝိဒနာဝိသုဒ္ဓိဘိုင်းကိုကူးတော့မယ်ဆိုရင်ဒါရုပ်တည်ဉာဏ်ကတည်ပြီးသားဖြစ်ရမယ်လို့ဘယ်လိုနားလဲ တော့ဘုရားကဟောလက်စားကတော့အိကင်္ဂါဝိတနာဝိတ္တိပိုင်းပိဋကသမုပ္ပါရှုွက်ကိုဒါဘုရားတို့ပြေဇမာနီလို့ဒါဘုရားတို့အမည်ပေးထားတဲ့အတေကြောင့်တရား၅ပါးကြောင့်ပိဿုပ္ပံအကျိုးတရား၅ပါးဖြစ်ပိဿုပ္ပံအကျိုးအကြောင်းတရား၅ပါးကြောင့်အနာဂတ်အကျိုးတရား၅ပါးဖြစ်လို့ဒါလည်းပြောခဲ့ပြီနောက်စဉ်တို့ပရိသတ်သမုပ္ပါပထမနီးလို့ခေါ်တဲ့ အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဝိညာဉ်ကြောင့်နာယုဖြစ်ပုံနာယုကြောင့်သာလယနာအာယနာ6ပါးဖြစ်ပုံသာလယနာကြောင့်ပတ္တဖြစ်ပုံပတ္တကြောင့်ဝိညာဉ်ဖြစ်ပုံဒီပရမဏိကိုဟောလက်ဟောစဉ်နာစေအဲဒါလေးကိုဦးဇင်းတို့ဒါဟောစဉ်နာစေဘယ်ရောက်သွားပြီဆိုတဲ့အခါကျတော့ဟတ္တပစ္စယဝေဒနာဘိုင်းကိုရောက်နေပြီဘယ်ကိုရောက်နေဟတ္တပစ္စယဝေဒနာဘိုင်းရောက်နေပါပြီဗျာ သရဏပစ္စယဝေဒနာပိုင်းကိုဦးဇင်းတို့အဲ့မူရင်းပေါ့ဒီဝေဘင်းပါဠိတော်လေးမှာလာတဲ့ဒီဒေသနာလေးကိုစပြီးတော့နားကြားကြရအောင်တရဂတမဘဒ္ဒပစ္စယဝေဒနာသကုတံဘဒ္ဒသာဝေဒနာသောတာတံဘဒ္ဒသာဝေဒနာခာနာတံဘဒ္ဒသာဝေဒနာဇိမာတံဘဒ္ဒသာဝေဒနာကာယတံဘဒ္ဒသာဝေဒနာမနောတံဘဒ္ဒသာဝ မယံဝုဒ္ဓတိပတ္တပစ္စယဝေရဏဒါမူရင်းလို့လည်းလို့ဘုရားဟောပါဠိတော်လေးဒါဘာပြောလဲဆိုတော့ဒါတာတောယ၌ပတ္တပစ္စယပတ္တဤဟုသောအကြောင်းကြောင့်နမောနာဖြစ်ကုန်သောဝေဒနာဝေဒနာတို့သည်ကတ္တမဘေတိတို့နိဖတ်တာကြောင့်ဖြစ်တယ်ဝေဒနာဆိုတာဘယ်တရားပြီလေဟောပြီးတဲ့အခါကျမှသကုတ္တပတ္တသာဝေဒနာ သကုတံပတ္တာဝေဒနာသကုတံပတ္တာကြောင့်ဖြစ်တဲ့ဝေဒနာ၎င်းသောတာတံပတ္တာဝေဒနာသောတာတံပတ္တာကြောင့်ဖြစ်တဲ့ဝေဒနာ၎င်းကာဏတံပတ္တာဝေဒနာကာဏတံပတ္တာကြောင့်ဖြစ်တဲ့ဝေဒနာ၎င်းဇေဝတံပတ္တာဝေဒနာဇေဝတံပတ္တာကြောင့်ဖြစ်တဲ့ဝေဒနာ၎င်းကာယတံပတ္တာဝေဒနာကာယတံပတ္တာကြောင့်ဖြစ်တဲ့ဝေဒနာ၎င်း မနောတမ္ပတာသာဝေဒနာမနောတမ္ပတာကြောင့်ဖြစ်တဲ့ဝေဒနာ၎င်းဣတိယယဣတိကပတ္တပစ္စယပတ္တဝောကြောင့်ကြောင့်နာမောလာဖြစ်ကုန်သောဝေဒနာဝေဒနာတို့ပေသည်ဆိုပြီးတော့ဦးဇင်းတို့ပါဠိတော်မှာလာတော့အဲ့တော့ဦးဇင်းတို့ဒီဖတ်တာကြောင့်ဝေဒနာဖြစ်တယ်ဆိုတဲ့အပိုင်းမှာဒါဝေဒနာ6ပါးဟောတာလေဝေဒနာဘယ်နှပါးလဲတော့ဝေဒနာ6ပါးဟောကြားထားပါတယ်ဗျာ ဝေဒနာ6ပါးသကုတံဖတ်တကြောင့်ဖြစ်တဲ့ဝေဒနာလောဒတံဖတ်တကြောင့်ဖြစ်တဲ့ဝေဒနာဘာဏတံဖတ်တဖြစ်တဲ့ဝေဒနာဒေဝတံဖတ်တကြောင့်ဖြစ်တဲ့ဝေဒနာကာယတံဖတ်တကြောင့်ဖြစ်တဲ့ဝေဒနာမနောတံဖတ်တကြောင့်ဖြစ်တဲ့ဝေဒနာဆိုဝေဒနာ6ပါးဒါကဘာကိုလိုက်ပြီးတော့ကြားရတာလဲလို့နေတော့အာယုံကိုလိုက်ကြားရ6ပါး6မျိုး6စားဖြစ်သွားတာ အာယုံကိုလိုက်ပြီးဖြစ်တာဘာကိုလိုက်ပြီးဖြစ်အာယုံကိုလိုက်ပြီးဖြစ်တာပါဗျာဘာကြောင့်အာယုံကိုလိုက်ပြီးဖြစ်တော့ဆိုဦးဇင်းတို့ဟိုရှိကသလယနာပစ္စယဖတ်တော်မှာဒီမှာဒီဒီကမဒီဒီပြန်ပြီးတော့အာယုံကြီးအာယုံလေးယူကြည့်လိုက်လို့ရှိတရဂရမောသလယနာပစ္စယဖတ်တော် သကုတံပတ်တော်သောတာတံပတ်တော်ကာဏတံပတ်တော်ဇေမတံပတ်တော်ကာယတံပတ်တော်နောတံပတ်တော်ဟောသူလည်းအာယုံကိုလိုက်တာလေဧဝဘာယုံကိုလိုက်ပြီးတော့သကုတံပတ်တော် ရူပါယုံနဲ့သကုအတိနဲ့ရိုက်ခတ်တဲ့အခါသကုတံတ္တာဖြစ်တယ်။ဟောဒီလိုမျိုးသူကအာယုံ6မျိုးပြတဲ့တဲ့ရူပောင်တတ္တာကံကံတတ္တာယုံမောဒဘာယုံဆိုတဲ့အာယုံ6မျိုးပြတဲ့တဲ့တတ္တာ6ခုပြရ။အဲခုလည်းပဲဝေဒနာကလည်းဒုက္ခတ6မျိုးကိုအခြေခံပြီးဝေဒနာလည်း5မျိုးပြရ။6မျိုးဝေဒနာဖြစ်ပါတယ်ဗျာဝေဒနာ6မျိုးဖြစ်တယ်ဘယ်လိုနားလဲရဒါဥစွာ တော့ဒီနေရာမှာဦးဇင်းတို့ဒီဝေဒနာပိုင်းလေးကိုပိဿတော်ကလည်းအရင်ဆုံးနားလည်အောင်ပြောပြီးမှစုခွက်ပိုင်းလေးကိုဆက်ပြီးတော့ပြောကြရအောင်အဲ့တော့ဒီဝေဒနာ6မျိုးပြတယ်ဆိုတော့ဝေဒနာဆိုတာဘာလဲဝေဒနာဆိုတာဘာလဲဆိုတာကိုမသိဘူးဦးဇင်းတို့ပြီးခဲ့တဲ့ဘက်ကပြောခဲ့တယ်ဖတ်တာကိုအရင်နားလည်ဖတ်တာကြောင့်ဝေဒနာဖြစ်တာဆိုတဲ့အတွက်ကြောင့်ဖတ်တာကိုနားလည်ရအဲ့တော့ဖတ်တာဆိုတာဘာလဲဖတ်တာဆိုတာဦးဇင်းတို့လွယ်လွယ်လေးတကကြီးမှာဒီနားလည်နေ ဒါနားလည်ပြီးသားလေးဖြစ်တယ်တွေ့ထိမှုပဲဒါလည်းတော့ဖာတာဆိုတာထိတွေ့မှုပါဗျာနေထိတွေ့မှုဒါအရကိုဖတ်တာဖတ်တာရနောက်တကတကယ်တရေကိုကောက်ရင်ဦးဇင်းတို့ဖတ်တာစုပိတ်လေးပဲရဖတ်တာစုပိတ်ဒါဒါတကယ်တရေကိုအပြင်ကောက်သို့တော့ဒီနေရာမှာဦးဇင်းတို့ဘယ်လိုနားလည်ထားမလဲဆိုတဲ့အခါကျတော့ဒီတိဏ္ဍသင်္ကတိဖတ်တော်လို့ဆိုတဲ့အတိုင်း မအောင်စင်းတို့ရူပန်လိုင်းကိုစပြီးတော့ပြောကြမယ်ဆိုရင်အာယုံဆိုတဲ့အစဉ်ရူပါယုံလေးရဲ့မျက်စိအကြည်လို့ခေါ်တဲ့ဒါစကုအကြည်တပ်လေးရဲ့မျက်စိလို့ခေါ်တဲ့စကုအကြည်တပ်လေးဒီနှစ်ခုပေါင်းစုံပေါင်းစုံတဲ့အခါမှာဘာဖြစ်တုံဆိုတော့ဦးဇင်းတို့မြင်သိစိတ်လေးဖြစ်တယ်။ဘာဖြစ်တုံမြင်သိစိတ်လေးဖြစ်ပါတယ်ဗျာ။ဒါမြင်သိစိတ်ဖြစ်သွားခြင်းကိုလေအဲ့ဒီအာယုံလေး ဒီသကုအကြည်တက်ရဲ့ရူပါယုံရဲ့သကုအကြည်တက်ရဲ့ဒီမြင့်ကြီးစိတ်ဒီသုံးခုစုံသွားခြင်းကိုပဲတေညာတင်ဂတိဖတ်တော်လို့သူတို့တုတ်တယ်ဟောအဲ့သုံးခုပေါင်းစုံခြင်းကိုဒါဖတ်တာအာယုံရဲ့ဦးဇင်းတို့ဒီအာဣဇတိကယေနာလို့ခေါ်တဲ့သကုသက္ကာယေနာဒီနေရာပြသကုအကြည်တက်ရဲ့မြင့်ကြီးစိတ်ကိုဒီသိန်းဒီသုံးခုပေါင်းစုံခြင်းကိုဒါဖတ်တာလို့ခေါ်တာအဲ့မှာဖတ်တာစိတ်တိတ် အဲ့တော့ဖန်တာပြည့်စရာဝေဒနာလဲကြောက်ဒီဖန်တာဆိုရင်ဒီတွေ့ထိမှုကိုအခြေခံပြီးတော့ခံစားမှုဆိုတာဖြစ်တယ်အဲ့တော့ဦးဇင်းတို့ဆိုကြပါစို့ကောင်းတဲ့အတွေ့အထိရူပါယုံနဲ့ပြောကြရင်ကရူပါယုံပေါ့အစင်းရူပါယုံကြီးစွန့်မဲ့စရာအာယုံလေးတစ်ခုသွားပြီးတော့မိမိနှစ်သက်တဲ့အာယုံလေးတစ်ခုလာပြီးတော့ရိုက်တယ်မြင်သိစေဖြစ်သွား ဒါဖတ်တာဖြစ်သွားတယ်အဲ့ဒီခိုင်ဒါဖတ်တာဆိုတာမြင့်တိသိနဲ့ရှင်တွဲပြီးတော့မြင့်တိသိနဲ့တကောကဖြစ်သွားတယ်ဒီဖတ်တာဆိုလိုရင်းကဦးဇင်းတို့စကုဝိညာဉ်စိတ်တို့ဟောတယ်မြင့်တိသိနဲ့ဒီတကောဖြစ်တယ်ဒါစေတသိက်ခုနှလုံးထဲမှာဖတ်တာပါတာပေါ့ဖတ်တာဝိညာဉ်တင်ကစေနာဧကဂရယူိတိန်နာတိပါတာဆိုပြီးတော့ဒီစေတသိက်ခုနှလုံးထဲမှာဖတ်တာပါအဖတ်တာပါတယ်သူ့ကြောင့်ဝေဒနာဖြစ်တယ် သူကအကြောင်းပဲသို့တော့သူကအကြောင်းနဲ့ဆိုတာသူကဟို သူတခုတည်းကိုဥဒေပြောရချင်တာတော့သတ္တဆိုတဲ့ဒီအတွေ့အထိတွေ့တိပေါ်မူတည်ပြီးဒီခံစားမှုက သူကကွဲပြားသွားအတွေ့အထိကတက်ပြီးတော့ကောင်းအားကောင်းလို့ရှိရင်အဲ့မှာဝေဒနာတွေပါလေသူကပို့ပြီးတော့ဟိုအားကောင်းတဲ့ဝေဒနာတွေဖြစ်တယ်ဒါလိုနားလည်ရဒါဖတ်တာနဲ့ဖတ်တာကြောင့်ဝေဒနာဖြစ်တယ် နောက်တစ်ခါဦးဇင်းတို့ခုနလိုပေါ့အဲမြေတိတိကြာတိတိဆိုတဲ့ဒီသကုတံပတ္တပြီးတော့သောတာတံပတ္တခန္ဓာတံပတ္တဇိဝတံပတ္တခါယတံပတ္တတို့တော့ဒီဖတ်တာဆိုတဲ့အတွေ့အထိရှိတာဝေဒနာကအတုကဟိုဝေဒနာကဆိုကြပါစို့မြင်တယ်ပေါ့ပုဂ္ဂိုလ်တဦးတယောက်ပေါ်ပါမြင်တာရှိကလည်းမြင်မှုတာအတွေ့အထိရဒီရူပါယုံနဲ့ဒီသကုတိနဲ့သကုဝိညာဉ်နဲ့ဖြစ်ဖူးတာ အဲ့တော့ဒီပုဂ္ဂိုလ်တယောက်ကိုဒီလိုသတ်မှတ်တာလေကိုကဒီပုဂ္ဂိုလ်ကိုမြင်လိုက်တာနဲ့စိတ်ထဲမှာကျေနပ်သွားစိတ်ထဲမှာကြည်ကြည်လေးလေးဝမ်းမြောက်ရှေ့ကရှေ့နောက်တစ်ချိန်အဲ့ဒီပုဂ္ဂိုလ်ကိုမြင်လိုက်တော့စိတ်ထဲမှာလောလောကူကူနဲ့ပီတိတော်မနတာမဖြစ်ဘူးလားပီတိတော်မနတာဖြစ်နိုင်ပါတယ်ခင်ဗျာပီတိတော်မနတာဖြစ်တာပေါ့တို့တကကြီးဒီကမလေးမိမိတို့ယဉ်သိယရနာတွေရှိတယ်သာသမီတွေရှိတယ်အဲသာသမီတွေမြင်လိုက်ရလို့ရှိရင်တကကြီးဒီကမလေးစိတ်ထဲမှာကျေနပ်ဝမ်းမြောက်မှုမဖြစ်ဘူးလား ကျေနပ်ဝမ်းမြောက်မှုဖြစ်ပါတယ်ဗျာ။ဟောဒါဆိုကြပါစို့ချမ်းသာတယ်ပေါ့။သောမနတဝေဒနာဖြစ်တယ်။အဲလိုသောမနတနှစ်သက်ဝမ်းမြောက်မှုဖြစ်။အဲ့ဒါတခါလဲအခုဆိုကြပါစို့မြို့တွေရေတွေရတာတွေခရီးသွားတွေကြောင်းတွေပါတယ်သွားကြပြန်လာတယ်တင်ရောက်လာသို့မဟုတ်မိမိတို့ကအလုပ်ခဲ့ကြတယ်သွားတယ်ပြန်ရောက်မိမိတို့ရဲ့ကလည်းတာသမီတွေကအိရှိကစီးကျူးပြီးတော့အာအဘေးအမေစသည်အပြင်ကျူလိုက်တယ် သူတို့ကိုမြင်လိုက်တာနဲ့ဒကာကြီးတွေဒကာမကြီးတွေအရင်ကမှဘယ်လိုဖြစ်လဲဒေါမနတာဖြစ်ပါတယ်ဗျာမာယာမှုဆိုတဲ့ဝေဒနာလေးဖြစ်မသွားဘူးလားဖြစ်သွားဖြစ်ပါတယ်ဗျာလိုက်တာကျင်းလိုက်တာဟောအဲ့ဒါကြောက်ပါတော့အခက်တာခက်တာကသူကဟိုတကယ်တော့သူကဝေဒနာနဲ့တော့အများကြီးသက်ဆိုင်ဒီဝေဒနာဆိုတဲ့သဘောကိုကဦးဇင်းတို့ဝေဒနာကိုရိုးရိုးဦးဇင်းတို့ဘာသာပြန်လိုက်ခံစားမှုနည်းနည်းလိုတော့ဦးဇင်းတို့ feeling လို့ဒီလိုဘာသာပြန်သို့တော့ ဟိုဦးဇင်းတို့ဟိုဗမာဆရာတော်များကတော့အင်္ဂလိပ်လိုဘာသာပြန်တဲ့အခါအဲ့ feeling ဆိုတာဟိုဘာသာပြန် experience လို့ပြောလို့ဘာသာပြန်အဲ့တွေ့ကြုံရှိနော် experience အတူကအဲ့တော့ရှင်းကဖတ်တာဖတ်တာကသူကတွေ့ဘူးထားတဲ့အခါကျတော့အဲဒါလေးမြင်လိုက်တာနဲ့ကိုယ်ကအာသာသမီးမြင်လိုက်တာနဲ့ကိုယ်စိတ်ထဲမှာမဖြစ်သွားအဲ့လိုလို feeling ကသူကခုနကောင်းတဲ့ဟို pleasant pleasant ပေါ့နော်ဘယ်လိုဖြစ်တာလဲ အာဒီကလည်းကျင့်တတ်လိုက်တာနှစ်သက်လိုက်တာကောင်းတယ်ကောင်းတယ်ပျော်သွားတာဒါကလည်းကျုံနေရကသားတွေတမိတွေကဒါကလည်းအကြောင်းမျိုးမျိုးကြောင့်ဒါကလည်းရောက်မလာဘူးအိမ်ကလည်းဒီကကြီးဒီကကြီးအလုပ်တွေကပြန်လာအိမ်ထဲရောက်တော့စီတဲ့လူဖြစ်စိတ်ပူပါတယ်ခင်ဗျာစိတ်ပူသွားတယ်ဩဘာနဲ့ဖြစ်နေလဲဖွက်မလာဘူးစိတ်ပူတယ်ဟောအဲ့ကလည်းတော့ခင်ဗျာတွေ့နေရအာယုန်တွေကခင်ဗျာမတွေ့လိုက်ရတဲ့စိတ်ထဲမှာခင်ဗျာဝေဒနာကပြောင်းမှာပြောင်းသွားပါတယ်ခင်ဗျာပြောင်းသွားတယ်ခုနဟိုရှင်းတတ်တယ် ဝမ်းမြောက်တယ်ဆိုတဲ့ဘက်ကနေပြီးတော့ဟောလားစိုးရိမ်နေဆိုတဲ့ဘက်ကိုဝါရီဘက်ကိုရောက်တော့အဲဒါလည်းလားမကောတခါလေးမှာတော့ဟိုကိုနဲ့ပေါ့ဒီပုဂ္ဂိုလ်တယောက်ကိုကိုကမြင်လိုက်တယ်တွေ့လိုက်တယ်စိတ်ရမှာဆန်းတာတနည်းအားဖြင့်အလိုမကြောက်ဒေါသဖြစ်တယ်သူမြင်ရရင်အဲမကြည့်ဘူးကြည့်ချင်အဲဒါလည်းပုံနေလည်းမမြင်ဘူးလူကိုယ်တိုင်လည်းမတွေ့ချင်အဲလိုမျိုးဖြစ်နေတဲ့အခါမျိုးမှာ အဲ့ပုဂ္ဂိုလ်မျိုးကိုလေသူကနောက်တစ်ချိန်ဒီခါလဲအဲ့ပုဂ္ဂိုလ်မြင်လိုက်ရတယ်ပုံထဲမှာပဲတွေ့လိုက်တွေ့ရအပြင်မှာပဲတွေ့ရပြီးတော့ပြင်မှာတွေ့ရင်တော့ဒါလည်းအမှုချင်းဖြစ်ပြမှာပေါ့အဲ့ဒါပုံထဲမှာတွေ့ရင်ပဲဈေးထဲမှာဘာဖြစ်တော့မကျင့်တတ်ဘူးမကျင့်တတ်ဘူးဖြစ်တာဘာသာဖြစ်တယ်အဲ့တော့ဒါဒီဒီအတွေ့အထိဒီပေါ်မှာမူတည်ပြီးတော့ဖြစ်တယ်။အဲဒါကဦးဇင်းတို့ဒီဖတ်တာကြောင့်ဝေဒနာဖြစ်ပုံမှာခုနဖတ်တာဆိုတဲ့ခုန တေနာတေကရိဖတ်တော်မှာအာယုံတွေဒီဘက်ကအခန္ဓာကြီးခုနအတိစိတ်တွေသုံးခုပေါ့ဒီသုံးခုစုံသွားရင်ဖတ်တာလို့ခေါ်တယ်။တနည်းအားဖြင့်အဲအတိစိတ်နဲ့အတူလေးကရှင်ပြီးတော့ဖြစ်သွားတယ်ဒီစိတ်တေကရိဖတ်တာဆိုတဲ့စိတ်ကလေးကြီးပေါ့အဲဒီစိတ်တေကိုကျွန်တော်ဖတ်တာလို့ခေါ်တယ်။အဲဖတ်တာကြောင့်ဝေဒနာဖြစ်ပြီးအဲတွေ့ထိမှုကြောင့်ဝေဒနာဖြစ်ဒါကတော့ယူယူကျွန်တော်နားလည်လို့ရအောင်နော်နားလည်လို့အောင်ပြောတယ်ဒီသဘောပဲ အဲ့တော့ဖတ်တာကြောင့်ဝေဒနာဖြစ်တယ်ပြောခုနပြောခဲ့တဲ့ဆောက်ပါဘူးဖတ်တူတူပြန်ပြောတော့ဒီစကုတံဖတ်တာရူပါယုံငယ်ဒါစကုအကြီးကဲမြင့်တိတိကဲတုံးခုစုံချင်းပြီးတော့ဒီဖတ်တာဆိုတဲ့အဲ့မြင့်တိတိနဲ့ရှင်ဖြစ်သွားတဲ့ဖတ်တာကြောင့်ဒါစကုတံဖတ်တာစာအဲ့ဒီစကုတံဖတ်တာကြောင့်ဖြစ်တဲ့ဝေဒနာအဲ့ဒါဝေဒနာတစ်မျိုးဟောနောက်တစ်ခါတို့လူပဲသောတာတံဖတ်တာဝေဒနာအတန်ရဲ့ ခုနသောတာအကြီးညာသောတာနားလို့ခေါ်တဲ့သောတာအကြီးရေအကြာတိစိတ်ကဒီသုံးခုဆိုတာကိုပဲဖတ်တာလို့ခေါ်ပြီးအဲကြာတိစိတ်နဲ့ရှင်တွဲပြီးဖြစ်တဲ့ဒီဖတ်တာကြောင့်ခံစားမှုဝေဒနာသောတာတံဖတ်တာသာသောတာတံဖတ်တာကြောင့်သောတာတံဖတ်တာတော်ကိုနားတော့သောတာတံဖတ်တာသာတနည်းအားဖြင့်သောတာတံဖတ်တာပစ္စယဝေဒနာသောတာတံဖတ်တာဆိုတဲ့အကြောင်းကြောင့်ဖြစ်လာတဲ့ဝေဒနာလို့ ဩနောက်တကဂါရတမတ္တသာဝေဒနာတို့လူပဲအနံ့ရေဒီဘက်ကနှာခေါင်းလို့ခေါ်တဲ့နားအကြည့်အဲနားအကြည့်ရေအဲနောက်တကအနတ္တိရဲ့စိတ်ရေဒီသုံးခုစုံလိုက်တဲ့အခါသူအနတ္တိရဲ့စိတ်ထဲမှာပါအနတ္တိရဲ့စိတ်နဲ့လူတွေကဆင်တွဲပြီးဖြစ်လာတယ်ဒီပတ္တစိတ်တွေဖြစ်လာတာသောတာဂါရတံဖတ်တာအဲဂါရတံဖတ်တာကြောင့်အဲအနတ်ဘုံမှာမူတည်ပြီးတော့တခါကြီးတို့ခံစားမှုဆိုတဲ့ဝေဒနာတွေမဖြစ်ဘူးလား ဖြစ်ပါတယ်ဗျာ၎င်းလုံးဆိုလည်းဝေဒနာတွေဖြစ်တယ်အထို့တူပဲခုနကဦးဇင်းတို့နောက်တစ်ခါဇေဝတံပတ္တသာဝေဒနာဟောနောက်တစ်ခါအရသာရေလျာလို့ခေါ်တဲ့ဇေဝအကြီးရေဟောနောက်တစ်ခါအရသာတိရေစိတ်ရေဒီသုံးခုပေါင်းစုံမှုကိုဖတ်တာအဲ့ဒီအရသာတိရေစိတ်နဲ့ရှင်လက်ပြီးဖြစ်လာတဲ့ဖတ်တာစိတ်တွေကဒါဇေဝတံပတ္တ အဲ့ဒီချိန်မှာတဖတ်တာကြောင့်လည်းဒီကရဲဝေဒနာတွေခံစားမှုတွေဒီကရဲဒီမှာမဖြစ်ဘူးလားဖြစ်ပါတယ်အဲ့တော့သူကြပါလို့ဦးဇင်းတို့ဟိုဦးဇင်းတို့ခီးသွားရင်ပဲဒီပြီဟောလေးဟိုကော်ဖီဆိုင်တွေမှာပဲဖြစ်ဖြစ်ပေါ့အဲ့ဒါကော်ဖီမွေးမွေးလေးဒီကရဲတစ်ဖက်ကတောင်းနေလို့ရှိရင်ဒီကရဲဒီမှာကြီးအဲ့ဒီမှာခံစားမှုအရသာအနေနဲ့ဝေဒနာကကျိုးပြီးတော့တော့ဖြစ်နေမှာဒါကလည်းအနံလေးတင်လိုက်တာလေခံစားမှုတွေကဒါကတော့ဘာကော်ဖီလေးဟုတ်လား အဲဒီလိုဖြစ်လာတယ်အဲ့ဒါဆိုရင်ကဒါဖတ်တာကြောင့်ဖြစ်လာတာပေါ့နော်ဝေဒနာဖြစ်တယ်ခံစားမှုအထို့တူပဲနောက်တစ်ခါကာယတံဖတ်တာဆိုတာခုနဘောဓဘာယုံ အတုအတိဘောဓဘာယုံရင်ဟောနောက်တစ်ခါကာကိုခန္ဓာလို့ခေါ်တဲ့ကာယအကြည့်တက်ရင်ဟောနောက်တစ်ခါကာယဝิญဉ်စိတ်ရင်ဒီသုံးပါး ပေါင်းစုံတဲ့ကဒုက္ခဝိနေစင်းနဲ့ဒုရကရှင်တွဲပြီးတော့ဖြစ်လာတဲ့သတ္တစေနေတို့ဒါကာယတံဖတ္တာအဲဒီကာယတံဖတ္တာကြောင့်ကာယတံဖတ္တာဇာကာယတံဖတ္တာပစ္စယအဲဒီကာယတံဖတ္တာကြောင့်ဒါဘာဖြစ်တော့လဲဝေဒနာဖြစ်တယ်ဝေဒနာဖြစ်တယ်ဆိုတော့ဒီကကြီးရေကမှာရေကကားတလေးမှာဦးဇင်းတို့ဟိုအင်မတန်ကျမ်းတယ်အင်မတန်ကျမ်းတဲ့အတွေ့အကြုံမျိုးတွေ လို့ရှိရင်တခါလဲဘောပန်းနဲ့တခုခုတိုက်ရင်ကြီးကြီးကြီးကြီးကြီးကြီးနဲ့အဲ့အာမြင်လာမျိုးကိုပဲတခါလဲတခါကြီးဒီမှာရေခံစားမှုကတခါလဲချက်သိမ့်ထားတယ်လို့မခံစားရဘူး။ဟောခံစားရအဲ့ဒါဖတ်တာကြောင့်ဒီဟာဒီကာယနံဖတ်တာကြောင့်ဖြစ်တဲ့ခံစားမှုဝေဒနာပဲ။ဒုလက်တို့တို့ပဲပုံစံလူပဲဝင်ရှိကဝင်တခုဝင်ဇဂုတမ္မာသာဝေဒနာမှာပြောခဲ့တယ်ပဲ။အဲ့ဒီအတွေ့အထိပေါ်မူတည်ပြီးတော့ခုနဝေဒနာကြီးကွဲသွားတယ်။ခံစားမှုကတော့အကောင်းဆုံး ဒေါမနတာဖြစ်မယ်အဒေါမနတာဖြစ်မယ်ဥပ္ပခါဖြစ်မယ်အလေအလတ်ဒီလိုမျိုးပွဲလာတယ်သို့တော်ဒီမှာကာယိကနဲ့ပတ်သက်လို့ဒီလိုဒီလိုဘာသာဘာသာလို့ဒီမှာကာယိကဒုက္ခကာယိကဒုက္ခဆိုတဲ့လိုရှိရတဲ့ထားအဲအဲ့လိုဝေဒနာတွေဖြစ်တယ်နောက်တစ်ခါမနောတံဖတ်တာမနောတံဖတ်တာကဝေဒနာဆိုတာတော့ဦးဇင်းတို့ဒီအာယုံထဲမှာဓမ္မယုံပေါ့ဓမ္မယုံဆိုတဲ့အပိုင်းမှာဓမ္မယုံဆိုတာဓမ္မအာယုံနော်ဓမ္မအာယုံ ဓမ္မဆိုတဲ့တရားတရားဆိုတော့အခုလိုဟောကြားနာကြတဲ့တရားကိုဒီနေရာမှာပြောတာပါဒီနေရာမှာဓမ္မဆိုတာခုနပြောခဲ့တဲ့သုတောကပြောခဲ့ရူပအောင်တတ္တယကဏ္ဍဝတ္တယဟောတတ်ပါယောဆိုတဲ့ဒီအာယုံ၅ပါးကလွယ်ပြီးအခြားအခြားဒါစိတ်နဲ့တည်ရတဲ့အာယုံတွေကိုဒါဓမ္မယုံလို့ခေါ်တာအားလည်းတွေ့အောင်ပြောတယ်အဲသူကိုတိတိကျကျပြောမယ်လို့သာရဒုက္ခမရူပစိတ္တစေတတိကနိဗ္ဗာန်ပညာတိဝေဒိနဆိုတဲ့အတိုင်းသာရယုံဒုက္ခမယုံစိတ်တစေတတိကစိတ်စေတတိ နိဗ္ဗာန်ပညာရိဝတိနာနိဗ္ဗာန်ပညာတရားရော၆ပါးကဓမ္မယုံလို့ခေါ်တယ်။ရောက်ဘူးတို့တကယ်ရေးဒီမှာယူပြီးဒီမှာလေ့လာလို့တော်အောင်များသိပြီပေါ့။အဲဒါကိုဓမ္မယုံလို့ခေါ်တာပဲ။အဲ့တော့အဲ့ဒီဓမ္မယုံလို့ဓမ္မသဘောတရားလို့ခေါ်တယ်ဒီဓမ္မယုံဆိုတဲ့အာယုံရင်ဒီဘက်ကနော်ဝိညာဉ်လို့ခေါ်တယ်ဒီဝိညာဉ်ဒီမနောပေါ့။ဝင်မနောဝင်မနောနဲ့ဝင်မနောအကြည့်ဒီနှစ်ခုသွားပြီးတော့တိုက်ခတ်တဲ့အခါဒါ အာယုတိရဲ့စိတ်ရှိတာဖြစ်တယ်မနောဝင်စိတ်ဖြစ်အဲ့မနောဝင်စိတ်နဲ့ရှင်တွဲပြီးဖြစ်ပေါ်သွားတဲ့ဒါဖတ်တာစေနာကိုဒါမနောတံဖတ်တာလို့ခေါ်ပြီးသူမနောတံဖတ်တာကြောင့်လည်းပဲဒါဝေဒနာတွေခံစားမှုဖြစ်ကြတာဒီလိုနားလည်တယ်အဲ့တော့ရေပုံရကတော့ဒီနေရာမှာဥက္ကဘာကိုပြောချင်တာလဲရေပုံရနေကြတဲ့ဓမ္မရေပြိဿသမုပ္ပါကိုဖတ်တာကြောင့်ဝေဒနာခံစားမှုဖြစ်တယ်ဒါလည်းတွေ့တာပဲအခုကဒါကိုထပ်ပြီးတော့ကုလိုလေးပေါ်တကယ်ဘုရားဟောပါဠိတော်သုတ်တပိတွေကိုကပြီးတော့ အဲဒါဝေဒနာဖတ်တာကြောင့်ဝေဒနာဖြစ်တယ်ဆိုတာဘာလဲဆိုတော့သကုတံပတ္တကြောင့်သကုတံပတ္တသာဝေဒနာသကုတံပတ္တကြောင့်ဖြစ်တဲ့ဝေဒနာသောတာတံပတ္တကြောင့်ဖြစ်တဲ့ဝေဒနာကာလတံပတ္တကြောင့်ဖြစ်တဲ့ဝေဒနာဇင်ဝတံပတ္တကြောင့်ဖြစ်တဲ့ဝေဒနာကာယတံပတ္တကြောင့်ဖြစ်တဲ့ဝေဒနာမနောတံပတ္တကြောင့်ဖြစ်တဲ့ဝေဒနာလို့ဒီလိုလေးကွဲပြောလိုက်တော့လေဟိုနည်းနည်းဒီအဘိဓမ္မာနဲ့နားရင်ပြန်ပြောကောင်းတယ်အဲ့တော့ဒီခက်လာတာမဟုတ်ဘူး ဒါလည်းနားလည်တယ်ဟိုစောစောကကကဖတ်တာကြောင့်ဝေနာဖြစ်တယ်အတွေ့အထိကြောင့်ခံစားမှုဝေနာဖြစ်တယ်ဒါလည်းပဲဟိုနားလည်ရတယ်ဘယ်လိုခုလိုအသေးစိတ်ရရောဒါလည်းနားလည်ရတယ်အရင်ကြီးတော့မခက်ခဲဘူးဒါပေမဲ့ခက်ခဲတာတော့မခက်ခဲဘူးခက်ခဲတာကတကယ်ရှုတဲ့နေရာမှာခက်ခဲတယ်ဘာမှ ခက်ခဲတော့တကယ်ရှုတဲ့အခါမှာခက်ခဲပါတယ်ဗျာတကယ်ရှုတဲ့နေရာမှာခက်ခဲတယ်ဆိုတဲ့ပိုင်းလေးကိုဒီမှာပုံစံတစ်ခုလေးယူပြီးတော့နည်းနည်းလေးပြောအဲ့တော့တကယ်ရှုတဲ့နေရာမှာခက်ခဲတယ်ဆိုတာကြတော့ ခုဆိုကြဆိုတဲ့ခါကြီးဒီစကုတံဖတ်တာကြောင့်စကုတံဖတ်တာကြောင့်ဖြစ်တဲ့ဝေဒနာပေါ့ဝေဒနာဖြစ်တယ်ဆိုတဲ့အပအဲ့တော့အဲ့စကုတံဖတ်တာကိုမသိထားလို့ရှိရင်အဲ့စကုတံဖတ်တာတော့ဝေဒနာကိုဘယ်လိုမှနားလည်မှာမဟုတ်ဘူးအဲ့တော့နားလည်တယ်ဘယ်လိုနားလည်တယ်ခုလိုပေါ့စကုတံဖတ်တာကြောင့်စကုတံဖတ်တာဝေဒနာဖြစ်တယ်ဒီလိုမျိုးအနေနဲ့တော့ဒါဆရာမျိုးနဲ့တော့နားလည်ပါကိုယ်ကိုယ်တိုင်ဒီစကုတံဖတ်တာကြောင့်ဝေဒနာဖြစ်ပေါ်လာလို့ဘယ်လိုနားလည် လို့နားလဲဒါဟာတက်ပြီးတော့ခက်ခဲတယ်အဲဒါကြောင့်မလို့ဦးဇင်းတို့ခုနဟိုစစတင်ပြီးဟိုဝိသုဒ္ဓိခုနပါးလေးကိုပြောတဲ့အခါမှာဦးဇင်းဒီနေ့မှာဗာလေးထည့်ပြောခဲ့တယ်ဟုတ်လားဒိဋ္ဌိဝိသုဒ္ဓိပြီးမှသင်္ခါဝုဒ္ဒနာဝိသုဒ္ဓိကိုပြောရတယ်ဆိုတာလေးပြောခဲ့တာဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာရုပ်တည်ဉာဏ်တွေကိုစနစ်ကျရှုမထားတတ်ဒီဘိုင်းမှာဘလုံးမနားမလဲဒါဘလုံးမနားမလဲဘိုင်းဘူးအဲ့တော့ဦးဇင်းတို့ဘလို့ကြောင့်ဒီလိုကဒီလိုပြောရတာလဲမေးတဲ့အခါကျတော့တခါကြီးတကမ ခုစကုတန်ခတ်တဖြစ်တာကိုပဲအရင်ဆုံးမိမိတို့ကနားလည်အောင်ကြိုးစားကြည့်စကုတန်ခတ်တဖြစ်တယ်ဆိုတာခုနပေါ့ယုတ်တရားကိုလည်းရှုတဲ့အခါယုတ်တရားကိုရှုတဲ့အခါမှာရူပယုံနာအာရုံယူတဲ့အခါမှာကိုကဒီဘက်ကစကုအကြည်တက်လို့ခေါ်တယ်မျက်စိကိုခေါ်တယ်စကုအကြည်တက်ကိုမိမိကသိသိတတ်ပြီးသားဖြစ်ရတယ်အဲ့သိသိတတ်ပြီးသားဖြစ်မှာအာယုံနဲ့ပြီးအာရုံယူလိုက်တဲ့အခါမှာရူပယုံအယောင်ယုံနဲ့ပြီးအာရုံယူလိုက်တဲ့အခါမှာဒီရူပယုံလေးကဒီမျက်စိအကြည့်ကိုလာပြီးရိုက်ခတ်တာကိုလည်းမိမိကနားလည်ရတယ် ဖြစ်တယ်လို့အဲ့မှာဒီမြင်သိစိတ်ကလေးပေါ့မိမိတဏ္ဍာဖြစ်သွားတာပေါ့မိမိကနားလဲတာ။အော်ဒီသုံးခုပေါင်းစုံတဲ့အတွက်ကြောင့်ဒါဒါကိုဖတ်တာလို့ခေါ်တယ်ဒေဉာဏ်တင်္ဂရိဖတ်တော့အဲ့တော့အဲ့ဖတ်တာဆိုတာကဘာမှဖြစ်တော့ခုနမြင်သိစိတ်နဲ့အတူရှင်တွဲပြီးဖြစ်သွားတာ။အဲ့တော့မြင်သိစိတ်နဲ့အတူရှင်တွဲသွားတဲ့ဖတ်တာဖြစ်တယ်လို့ဆိုတဲ့အတွက်ကြောင့်ဒါကြီးဒီကမာကြီးအဲ့စိတ်ရကနာတွေကိုနားမလဲဘူး။သူစိတ်ရကနာတွေအမြင်မှရှိတယ်။စိတ်စီတတွေကိုနားမလဲအဲ့စကုတ္တပ္ပနာဆိုတာကိုနားလဲပါမလား။ နားမလည်နိုင်ပါဘူးခင်ဗျာနားမလည်နိုင်ဘူးကဲကောင်းပြီအဲ့တော့ရိုးရိုးလေးပဲအာယုံကိုမြင်လိုက်တယ်ရူပယုံကိုမြင်တာခံစားမှုဆိုတဲ့ဝေဒနာဖြစ်တာပဲဘလို့ပြောတာကတော့ကျွန်တော်မသလာလို့နေတော့နေလို့ခံစားမှုဖြစ်တယ်ကြားလို့ခံစားမှုဖြစ်တယ်လမ်းလို့ခံစားမှုဖြစ်တယ်အရသာတိလို့ခံစားမှုဖြစ်တယ်အတွေ့အထိကြောင့်ခံစားမှုဖြစ်တယ်ဆိုတာမသလာဆိုတော့မမဘူးစကလုံးအရာမမဘူးဒါပေမဲ့ဒီအပြောကဟိုကျွန်တော် တကယ်အဲ့အပြောအတိုင်းသိဖို့ကြတော့ခုနပြောလိုအပ်လိုအပ်ချက်အပြောအတိုင်းသိဖို့လိုတာလေအဲ့တော့ဟိုကြားဖို့တယ်ကြားဖို့တဲ့အတိုင်းကြားဖို့ကများ မတ်တာပြီဆိုကြပါစို့တခါကြီးရေတော်မှာကြီးတယ်ဟိုပစ္စည်းတစ်ခုပေါ့အကြားဖို့နေတယ်အကိုမသုံးဘူးကိုမသုံးဘူးတဲ့အခါမှာဘာဖြစ်တော့နောက်ဆုံးဘလောက်ပဲဖြစ်ဖြစ်ပေါ့ဥမာမိတ်ဆွေတွေရှိရပဲမိမိကဒီပစ္စည်းရဲ့အကြောင်းကိုမေးမယ် အတုမို့ကိုကိုတိုင်းပဲဒီဟာကိုဒါလည်းခုကိဆိုရင်တော့လွယ်တာပေါ့လေအင်တာနက်တွေကခောက်ပြီးတော့ရှာမယ် information တွေရှာဒါပေမဲ့ information အရာဒီအချက်လက်ရတော့မိမိကသိရင်သိပါဘူးဒါပေမဲ့မိမိတကယ်မိမိရဲ့ experience အနေနဲ့ဘာမှတကြောင်မလို့ဝေဒနာကိုဒါပြောတာ experience ဆိုတာအဲ့တော့ကိုယ့်ရဲ့အတွေ့အကြုံနဲ့သိတာမျိုးတော့ဟုတ်ကလားမဟုတ်ပါဘူးဗျာ မသိဘူးဆိုကြပါစို့ဦးဇင်းတို့ကုသိုလ်လောလောဆယ်ဗမာပြည်အခြေအနေနဲ့ထင်ရှားတဲ့ခုပြောမယ်ဦးဇင်းတို့ဗမာပြည်မှာအတိတ်ကလူအဲ့ဒါတခါလေးတခါလေးမဟုတ်ဘူးလေဒီကိုဗစ်ဝေဒနာနဲ့ပတ်သက်တော့ဦးဇင်းတို့ဘာလို့အပ်တကယ်ဖြစ်လာပြီဆိုရင်အောက်ဆီဂျင်လိုအပ်ဘာလို့အပ်အောက်ဆီဂျင်လိုအပ်ပါတယ်ဗျာအောက်ဆီဂျင်လိုအပ်တဲ့အခါကျတော့အောက်ဆီဂျင်ကိုမြင်းမြုပ်နေရှာခုနကပါလဲအောက်ဆီဂျင်ပစံတူတာဒါလေးရှိလာဒါကကိုကမသုံးမှုသေးဘူးဒီပစ္စည်းကိုမသုံးမှုသေးတဲ့ကကိုအတွေ့အကြုံရသူ့ကိုကိုတကယ်သိပလားဆိုတော့ မတည်ဘူးအဲအဲ့ဒီပစ္စည်းရောက်လာရင်ကိုပဲဒီကလည်းသိတဲ့တွေ့ကြုံရှိတဲ့လူတွေကြီးနားလည်တဲ့ဆရာဝန်တွေကြီးတွေ့ကိုပြမြတာဘယ်လိုသုံးရလဲဘာညာအတုံမကိုကိုယ်တိုင်လိလာလိလာပြီးဖတ်ရှုပြီးတော့ဒီကလည်းသုံးမှုလို့ဟောတကယ်သုံးပြီဆိုတော့မှဒီကအကြောင်းကိုကိုကတကယ်နားလည်တယ်ဘယ်လိုပြောလို့ရဒါကဥပမာပေါ့လေသင်ရအောင်ပြောရတာတကယ်တော့တစ်တဲ့အများကြီးပို့ပြီးတော့ဒီထက်ပို့ပြီးတော့အများကြီးနည်းနည်းရဒီအဘိဓမ္မာဘောတရားတွေပါနားလည်ကြအောင်ထုတ်ပြောရအဲ့တော့ပြောချင်တာက ဒါကြောင့်မလို့ဒိဋ္ဌိဝိတ္တုတွေဘိုင်းမှာယုတ်တိဉာဏ်တွေကိုတင်းစီမထားတတ်တဲ့သူတော်ကောင်းဖြစ်ကြရင်အဲဒီပစ္စယပိကဉာဏ်ပိုင်းမှာဒီဟတ္တကြောင့်ဝေဒနာဖြစ်ပုံဆိုတဲ့အပိုင်းကိုနားလည်ပါဟုတ်ကဲ့အဲ့တော့ခုနပြန်ပြီးပြောမယ်ဒီခုနဇဂုဝိညာဉ်စိတ်ဖြစ်တာကိုပဲမိမိကသိလို့ဒီခုနအာယုံတော့ရူပါယုံနဲ့ဒီမျက်စိအကြည့်နဲ့လာပြီးရိုက်တတ်တဲ့အခါမှာဒါမြင်သိစိတ်ကလေးဖြစ်တယ် အဲ့မြင်ကြီးတွေပြည့်ဒီသူတက်တဲ့ဖြစ်တာသူရှိမှာကလားသက္ကုဝိညာဉ်ဟိုပြသရဝဇ္ဇန်နဲ့ဖြစ်မယ်ပြီးတော့သက္ကုဝိညာဉ်နဲ့ဖြစ်မယ်ဆိုတာကိုမိမိကနားလည်မထားရင်တနည်းအားဖြင့်အဲ့စိတ်တက္ခဏတွေကိုလည်းမသိဘူးအဲ့စိတ်တက္ခဏတွေကိုလည်းမသိဘူးအဲ့စိတ်တက္ခဏမှာ ရှိတဲ့ခုနစိတ်စိတ်တိတ်တွေကိုလည်းစိတ်တက္ခဏလိုက်စိတ်တက္ခဏလိုက်မှာရှိတဲ့စိတ်စိတ်တိတ်တွေကိုလည်းမသိဘူးသူကဒါဟာဒီဖတ်တာကိုမသိအဲ့ဖတ်တာကိုမသိလို့ရှိရင်ဘာဖြစ်တော့အဲ့ဖတ်တာကြောင့်ဝိညာဉ်ဖြစ်ပုံကိုလည်းသိလို့ခဲ့ ဒါလိုပြောကြကထာပေါ့အဲ့တော့ကောင်းပြီအဲ့ဒီဒီဖတ်တာကြောင့်ဝေဒနာဖြစ်ပုံဆိုတဲ့အပိုင်းကိုပြန်ပြောလိုက်ပါခုနဇက္ကုတံပတ္တလေးကိုဒီနေ့ကအရင်ဆုံးသိထားတယ်ဖြစ်အဇက္ကုတံပတ္တလေးကိုသိထားပြီဆိုတော့မှအဲ့ဖတ်တာကြောင့်ဝေဒနာဖြစ်တယ်ဆိုတဲ့အပိုင်းမှာညာတော်အဖြစ်ဦးဇင်းတို့ဒီဟိုအကြောင်းနဲ့အကျိုးဒီဘာကအရင်ဖြစ်တော့အကြောင်းကအရင်ဖြစ်ပါတယ်ဗျာ အကြောင်းကအရင်ဖြစ်ဒါကတော့ဦးဇင်းတို့ဟိုအများစုသို့တော်ဒီနေရာမှာဦးဇင်းတို့အကြောင်းကအရင်ဖြစ်တယ်ဆိုတဲ့အပိုင်းမှာဒီဖန်တံပစ္စယဝေဒနာကြတော့အဲ့လိုမဟုတ်ပြန်ဖန်တံပစ္စယဝေဒနာပိုင်းမှာကြတော့အဲ့လိုမဟုတ်ပြန်ဆိုလိုရင်းကဒီစိတ်တက္ကနာတစ်ခုအတွင်းမှာအတူဖြစ်သွားတဲ့ဒီဟိုစက္ခုခုနဝิญဉ္စိတ်နဲ့အတူဖြစ်တဲ့အထက်မှာ နာကပါပြီးတာအဲဝေဒနာကပါတယ်ကံဆိုတာသကုတံဖတ်တာဆိုလေအဲ့ဒီသကုဝေရှင်နဲ့ရှင်တွဲပြီးတဲ့ဖတ်တာကြောင့်ပဲဒီမှာဝေဒနာဖြစ်တယ်အဲဒါကိုသကုတံဖတ်တာဝေဒနာဒီနေရာမှာဒီအကြောင်းနဲ့အကျိုးဒီအတူတကွာဖြစ်အကျိုးအတူတကွာတကွာဖြစ်ရအောင်လို့ဉာဏ်ဖြစ်တဲ့အတွက်တော့သူကဒါသဇာတသဘောသာသနာသဘောနဲ့သူကကြည်လို့ပြုအကြောင်းကအရင်ဖြစ်တာလို့ဟုတ်ပြန်ဒါတခုသို့တော့ဒီနေရာမှာဒါရင်ရှုအောင်မလားဆိုတော့မဟုတ်ဘူး ဇကုသမဏနာဝေဒနာဖြစ်တယ်ဆိုတာအခုဇကုသမဏကိုမြင်ရတယ်ဒီဇကုသမဏနဲ့ရှင်ရဲ့ဝေဒနာတော့ပဲဖြူအောင်လာလို့မဟုတ်ဘူးဒီကကြီးရဲ့ဓမ္မကြီးဆိုကြပါလို့သူဒီခုနအစိုးရကပြောလို့မိမိမြင့်တဲ့အာယုံအစင်းလေးမြင်ရတယ်ပေါ့မိမိသားရဲ့အမိတွေမြင်ရတယ်ဒီထဲမှာဝမ်းသာဝမ်းသာသွားတယ်ဆိုတော့မြင်လိုက်ရတဲ့အချိန်မှာမြင်သိစိတ်နဲ့တကွာဖြစ်သွားတယ်သကုတံပတ္တနာဝေဒနာကသူ့မြင်သိစိတ်ခိုင်းတာပြီးတော့နောက်မှတခါလေကုသိုလ်သောပေါ့သူ့မို့အကုသိုလ်သောပေါ့သူပါသူကုသိုလ်သောဖြစ်ဝမ်းရောက်တယ်ကုသိုလ်သောဖြစ် ။ဟောဒါကကြတော့သူကဒီစကုဝိညာဉ်ခိုင်မှာမဟုတ်ဘူး။နောက်ကဇောခိုင်မှာဖြစ်တယ်။အဲဇောခိုင်မှာဖြစ်တဲ့ဝေဒနာတွေဒီလည်းပဲဒါကလည်းသူကအကျုံးဝင်တာပဲဒီကမှာနော်။ဒီစကုဟိုတန်ခတ်တာဖြစ်တဲ့အချိန်မှာသူ့ကိုလည်းထည့်ပြီးတော့ရှုကောင်းနေရှုရတယ်။ရှုဖို့လည်းပဲသာဂရီကညွှန်ပြထားတယ်။ရှုဖို့လည်းညွှန်ပြတယ်။ဒါကြောင့်မလို့ဒီဝေဒနာမှာကုသိုလ်ဝေဒနာရှိတယ်အကုသိုလ်ဝေဒနာရှိတယ်ဝိပဿဝေဒနာရှိတယ်ဒီလိုခွဲပြထားတယ်။အဲ့တော့ဒီစကုဝေဒနာနဲ့ရှင်းပြတဲ့ဝေဒနာကတော့သူကဝိပဿဝေဒနာ သကုဝိညာဉ်ဟိတိဝိပက်စီဖြစ်တယ်ဒါတခါကြီးတခါမကြီးပြီးပြီးသားဖြစ်တယ်ဒါကြောင့်မို့ဒီကဝိပက်ဒါကတော့ပြိဿသမုပ္ပတ်မှာကြတော့ဒီဝိပက်ကတော့အဓိကဥပ္ပပေါ့သို့တော့တကယ်ရှုခတ်မှန်းနဲ့ပတ်သက်လို့ဥထာဂရာတွေကတော့အကုန်လုံးဒီထာဂရာတွေကတကယ်ချင်းချင်းပေါ်ပြထားတာကသူကဒီကုသိုလ်ဝိပက်အကုသိုလ်ဝိပက်ရှိတယ်ဝိပက်ကိုရှိတယ်နောက်တစ်ခါကုသိုလ်ဟိုဝိကုသိုလ်ဆိုတဲ့ခန္ဓာမျိုးအကုသိုလ်ဆိုတဲ့ခန္ဓာမျိုးဝိပက်ဆိုတဲ့ခန္ဓာမျိုးနောက်တစ်ခါကရိယာကရိယာဆိုတဲ့ခန္ဓာမျိုးဒါတွေပါအကုန်လုံးအကျုံးဝင်တယ်ဘယ်လို သာဂရများကပြပြတာတဲ့အတွက်ကြောင့်ဘယ်လိုဘယ်လိုနားလည်ရမလဲဆိုတဲ့အခါကျတော့ဟိုစစ်တက်ခဏအတိုင်းပေါ့ဥပမာဆိုကြပါစို့ဒီသကုတ္တရဝတိပြင်အဲ့သကုတ္တရဝတိအတွင်းမှာရှိတဲ့စိတ်ကခဏတိုင်းမှာရှိတဲ့ဝေဒနာဒီတာသကုတ္တံပါဒတာဝေဒနာလို့ဘယ်လိုနားလည်လဲသို့တော့ထူးခြားတာလေးတစ်ခုရှိတာထူးခြားတာတစ်ခုရှိတာဆိုတော့ခုနသကုဝိညာဉ်ခိုက်မှာဖြစ်တဲ့ဝေဒနာဒီသကုတ္တံပါဒတာကြောင့်ဖြစ်တဲ့ဒါဒီဟိုအတန်သိပြီးတော့ရှင်းနားလည်ရအတွေ့ နောက်တစ်ခါပြီးတဲ့အခါကျသကုတမသဝေနာပြီးတော့ပြန်တဲ့ပြန်တဲ့သကုဝေညီပြီးတော့တံပရိဆိုင်တိုင်းရနာပေါ့တံပရိဆိုင်ခိုင်မှာဖြစ်တဲ့ဝေနာတဏိနာခိုင်မှာဖြစ်တဲ့ဝေနာဟုတ်တော့ခိုင်မှာဖြစ်တဲ့ဝေဒနာဇောခိုင်မှာဖြစ်တဲ့ဝေဒနာဇောကုန်ဖြစ်ခိုင်နောက်တစ်ခါတရားယုံတက်လေတရားယုံခိုင်မှာဖြစ်တဲ့ဝေဒနာဒါတွေဒီသကုတံပတ္တာကြောင့်ဖြစ်တယ်သကုတံပတ္တာကအကြောင်းဒီဝေဒနာတွေကအကျိုးနေဒါလည်းပဲသူကဟိုဖြစ်ရုပ်ဖြစ်စေပေါ့ဓမ္မတာနော် အကြောင်းနဲ့ပြန်ပြီးဖြစ်မယ်အကြောင်းကအရင်ဖြစ်တယ်အကျိုးကနောက်ကဖြစ်တယ်ဒါတွေဒီဒါဖြစ်ရုပ်ဖြစ်စဉ်ခံတာတော်တော်ထူးခြားတာဓမ္မထူးခြားတယ်သင်္ခါရတော်ဝဇံကိုတော့ပြီးထူးခြားသင်္ခါရတော်ဝဇံစိတ်ကြီးစက္ခုဝิญဉ်ရဲ့အရင်ဖြစ်တာဘာလဲအရင်ဖြစ်တာသင်္ခါရတော်ဝဇံကစက္ခုဝิญဉ်ရဲ့အရင်မှာဖြစ်ပါလေခင်ဗျာဒါဆိုလို့ရင်းကစက္ခုဝิญဉ်ဖြစ်မှာစက္ခုသံဃာတာဖြစ်တယ်ဒါပေမဲ့သူမဖြစ်ခင်မှာဒီသင်္ခါရတော်ဝဇံဆိုတာဖြစ်တယ် သို့သောအဲ့ဒေသနာကိုတန်းခိုင်ပါဝေဒနာမရှိဘူးလားဆိုတော့ရှိပါတယ်ဗျာအဲ့ဝေဒနာဒီလည်းပဲဒါသူကဒီပြိဿသမုပ္ပတ်သဘောတရားရအောင်လို့ဆက်ဆက်ကြည့်သူလည်းပဲစကုတံခတအကြောင်းရင်းခံပြီးတော့စကုတံခတအစာတနည်းအားဖြင့်စကုတံခတပြည့်စုံဝေဒနာပဲအဲ့ဒီမှာရှိတဲ့ဝေဒနာဒီဒီစကုတံခတအကြောင်းဖြစ်တယ်လို့ပြောတယ်ဘယ်လိုပြောတဲ့အခါကျတော့အကြောင်းကနောက်အကျိုးကရှေ့ပါ အကျိုးကရှိတာဒီလိုဖြစ်ဒီလိုဖြစ်ရင်တော့ဦးဇင်းတို့ဟိုပဋ္ဌာန်းဒီဘက်ကလှည့်ပြီးတော့ကြည့်ကြမယ်ဆိုရင်သူကဘယ်မှာအကျိုးဝင်နိုင်လို့လို့ပြီးတော့ရေပုံရနားလည်လိုက်ရင်တော့အကြောင်းနဲ့အကျိုးဆိုတော့ဒီကကြီးဒီအကျိုးကရှေ့ကဖြစ်တယ်အကြောင်းကနောက်ကဖြစ်တယ်ဆိုတာဘာပစ္စည်းဖြစ်မလို့ပစ္စာဇာတပါဗျာပစ္စာဇာတအနေနဲ့ကြည့်ပြီးဒါပေမဲ့ပစ္စာဇာတကိုတစ်ခါပြန်ပြီးတော့ကြည့်လိုက်အောင်ပစ္စာဇာတမှာဒီကကြီးဟိုဟိုပစ္စယနိတိတာပါဠိလေးယူကြည့်ဖို့ပဲသိထင်ကြတယ်ထင်ကြတယ်ဗါလဲတော့ ပိဇာဒရပဇောတိပိဇာဒရစိတ်တာစတတိကဓမ္မပုရိဇာတတဣမတကာယတပိဇာဒရပိစေနာပိစယောဆိုတော့ပိဇာဒရစိတ်တာစတတိကဓမ္မအကြောင်းကစေစေတသိက်ဆိုတဲ့နန္တရားဖြစ်ရအကျိုးကပုရိသတတဣမတကာယတရှေ့ကဖြစ်နေနေတယ်ဒီယုတ်တရားဖြစ်ရအပိဇာဒရရဲ့တတ္တိမှာဒါပဲရှိတယ်ပိဇာဒရကသူကဟိုနာနာယုတ်ကိုကြည့်ပြီး နာနာချင်းကျေးဇူးပြုတာမဟုတ်ဘူးယောဂနာကိုကျေးဇူးပြုတာမဟုတ်ဘူးပစ္စဇာရရဲ့တတိကနာမယုတ်ကိုကျေးဇူးပြုတာဟောအခုဒီမှာကြည့်ပြန်တော့အကျိုးကလည်းအကြောင်းကလည်းနာအကျိုးကလည်းနာပဲပြန်ဖြစ်တယ်နာပဲပြန်ဖြစ်တယ်နော်အဲ့ခါကျတော့ပစ္စဇာရတတိမှာလည်းပဲအကျုံးကဘဝဉာဏ်ရေပုံရကြည့်ရင်တော့အကြောင်းကနောက်ကဖြစ်တယ်အကျိုးကရှေ့ရှေ့ကဖြစ်တဲ့အတွက်ကြောင့်ဒါပစ္စဇာတာတတိနေကျေးဇူးပြုနေသလား ကျေးဇူးပြုနေတယ်လို့ထင်ရပြီပဲတကယ်ပြစ္ဆဒရတတိထဲမှာလည်းအကျုံးပါအောင်နေဒါဆိုလို့ရှိရင်ဒီသင်္သရရဝဇန်ခိုက်ပါဖြစ်တဲ့ဝေဒနာဒီဘာကြောင့်ဘလို့တတိနဲ့ဒီသကုတံခတ္တအကျေးဇူးပြုရတော့လို့ပြီးတော့ဟုတ်မကင်းအောင်လို့အဖြစ်လို့လေတော့ပကြားလိုက်ပါဗျာ အဲ့တော့ဘာဖြစ်လို့လဲလို့မေးတဲ့အခါကျတော့သူကဒီသက္ကုတံဖတ်တာနဲ့ကင်းပြီးတော့တော့တက္ကကြီးတွေတက္ကမကြီးတွေဟိုဒီပြဏရတာကိုဇန်စိတ်ကဖြစ်နိုင်မလားဆိုတော့မဖြစ်နိုင်ဘူးမဖြစ်နိုင်ဒါကြောင့်မလို့အကြောင်းပရိယေတမျိုးအပြင်သူ့ကိုဒါသက္ကုတံဖတ်တာကြောင့်ဒီပြဏရတာကိုဇန်ခိုင်းဖြစ်တဲ့ဝိညာဉ်ဖြစ်တယ်လို့ပြောတာဘလို့ကြောင့်မကင်းကောင်းတာလဲလို့မေးတဲ့အခါကျတော့ဥပမာဆိုကြပါစို့ရူပယုံမရှိဘူးရူပယုံဆိုတဲ့အာယုံရှိခဲ့ရင်ဒီလိုမြင်သိတဲ့တက္ကကြီးတွေဒီမှာဖြစ်နိုင်လား မဖြစ်နိုင်ပါဘူးခင်ဗျာမြင့်သိမဖြစ်ရင်မြင့်သိတဲ့ကအရင်မှာဒီအာရုံကိုစဉ်းကျင်နေဆိုတဲ့တင်ထောရာဝဇန်ဖြစ်ကတော့ရူပယုံဆိုတဲ့အယောင်ရှိခဲ့နေတဲ့ဒီတင်ထောရာဝဇန်ဆိုတာဖြစ်ပါအောင်မှာဖြစ်တော့အနောက်ကရူပယုံဆိုတဲ့အယောင်ကတော့ရှိတယ်မျက်စိအကြည့်တတ်မရှိဘူးမျက်စိအကြည့်ချူရင်းနေတဲ့ပုံစံတရားဆိုကြတယ်သူတဏ္ဍာမှာသကုတံပတ္တမဖြစ်ဘူးသူတဏ္ဍာမှာသကုတံပတ္တမဖြစ်ရင်အဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာသကုတံပတ္တမဖြစ်တဲ့အတွက်ကြောင့်အဲ့သကုဝိညာဉ်စိတ် ကဲရှေ့မှာဖြစ်မယ်ဘယ်နှရဝဇ္ဇဆိုတာကိုဖြစ်နိုင်ပါဘူးလားမဖြစ်နိုင်ပါဗျာအဲအဲ့ဒါမျိုးသူကဒါကြောင့်မလို့သူကဟိုတိုက်ရိုက်တော့မဟုတ်ဘူးပြစ္ဆာသာရပစ္စည်းမျိုးမှာလည်းသူကတော့အကျုံးတော်မဝင်သို့တော်လေးပဲခုနလိုကြောင်းကျိုးကိုဆက်နွယ်လိုက်လို့ရှိရင်ဒီသကုတံပတ္တသောတာတံပတ္တကာဏတံဝတ္တဒေဝတံပတ္တကာယတံပတ္တဒီလိုတံပတ္တတွေမဖြစ်ရင်သူရှိကဖြစ်မဲ့ဒီပြစ္ဆာသာရပစ္စည်း ဖြစ်နိုင်တဲ့စွမ်းရည်ရှိဘူးဖြစ်နိုင်တဲ့စွမ်းရည်ရှိရတဲ့ကြောင့်သူ့ကိုယ်လည်းကအကြောင်းမရိရဲ့အမျိုးနဲ့ဒါသကုတံဘတ်တကြောင့်ဖြစ်တယ်ဒါဝေဒနာသကုတံဘတ်တဝေဒနာဒီလိုပဲဦးဇင်းတို့ဟိုတုံလုံးရအဲ့လိုတုံလုံးရတယ်ဆိုတာတကယ်ရှုွက်ပိုင်းမှာဒါကတကယ်ရှုတော့မှဒါကသိတယ်တကယ်ရှုတော့မှသိရဆိုတဲ့အခါကျအခုရှုပြီဆိုကြဆိုတကယ်ကြီးတွေကမာကြီးတွေဒီရှုွက်ကိုရှုတော့ဒီရှုွက်ကိုရှုတော့မယ်ဆိုအရင်တော့မလုပ်တယ်တော့တမာရီထူတောင်းမယ် အဲတမာတိထူထောင်တဲ့အခါအကယ်၍မိမိတို့ကဟိုဥပ္ပစရာတမာတိလောက်ပဲထူထောင်နိုင်တဲ့ဥပ္ပစရာတမာတိလောက်ကဲလို့ဇန်တမာတိလောက်ဇန်တမာတိတွေရတဲ့ဒီထူထောင်နိုင်တဲ့ဇန်တမာတိတွေဒီလိုထူထောင်ထူထောင်ပြီးရကမိမိဣဇဒဗေဒမှာရှိတဲ့ယုတ်တိဏ္ဍတွေကိုဣဇဒဗေဒယုတ်တိဏ္ဍတွေကိုအရင်သိကြည့်တာသိကြည့်တာပြီးတော့ခုဒီစုခွက်ကိုရှိတော့မယ်ဆိုရင်ခုနပြောသလိုပဲရူပယံကိုလက်အာရုံယူလိုက်စကုဒီစကုကြည့်တဲ့ကလေးကိုသိကြည့်တာရူပယံကိုလက်အာရုံယူလိုက်ရူပယံလေးလာရိုက်ခတ်တယ်အဲ့မှာရိုက်ခတ်တဲ့အချိန်မှာပဲ ဦးဇင်းတို့အရင်ဆုံးပြင်းတော်ရာဝဇံဖြစ်မယ်အာပြီးတဲ့အခါကျသကုဝိညာဉ်ဖြစ်မယ်အဲ့မှာရှိတဲ့သကုတံပတ္တပါတာတော့ဆိုအကြည့်တူတူသွားတာပြီးတော့ခုနတံပရိဆိုင်တိုင်းနာဟောတော့ဇောခုနှစ်ကြိမ်တရားနှစ်ကြိမ်နဲ့ဖြစ်တဲ့အဲ့ခိုက်မှာရှိတဲ့စိတ်တက္ကနာတိုင်းစိတ်တက္ကနာတိုင်းမှာဒီဝေဒနာပါတယ်အဲ့ဝေဒနာဒီဒီသကုတံဖတ်တာလို့ခေါ်တဲ့ဒီဖတ်တာကြောင့်သူကဖြစ်ရတယ်ဖတ်တာကအာကောင်းဖတ်တာကြောင့်ဖြစ်ရတယ်လို့သူပြောတာဒါကြောင့်မလို့ပိဿသုံးပါးဒေသနာတော်မှာဖတ်တာပြည့်စရာဝေဒနာလို့သူသွားတာအဲ့ဒါကိုနားလည်အောင်ပါရှိကြရဖြစ်တယ် တော့ဒကာကြီးတွေကမကြီးတွေဒါကြောင့်မဟုတ်လို့ဒီအပိုင်းဒီဟိုဖတ်တာပြည့်စရာဝေဒနာပိုင်းဒီတွေလည်းဦးဇင်းတို့ဒီကတန်းကြတော့အရေးကြီးတယ်အရေးကြီးရဲ့ဆိုတာကဒီမှာဖတ်တာကြောင့်ဝေဒနာဖြစ်ရင်ဝေဒနာကြောင့်လာတော့မှာနောက်လာမယ့်ဟာကတဏှာလာဝေဒနာကြောင့်တဏှာလာမှာဆိုတော့ဒီတဏှာတဏှာကိုလက်ပတ်စီတတ်တာတဏှာရဲ့အရေးကြီးကဒီဝိဇ္ဇာနဲ့တဏှာပဲဒီဝိဇ္ဇာနဲ့တဏှာပဲဖြစ်တဲ့အခါကျတော့ဒီအဝိဇ္ဇာနဲ့တဏှာကိုမှန်မှန်နေနေ သိမထားရင်လည်းပဲတနည်းအားဖြင့်ဒီအဝိဇ္ဇာနဲ့တဏှာကိုမတတ်နိုင်ဘူးကတတ္တဝါတွေဒီတဏှာကိုသိတဲ့တို့ကလုံးဝမနိုင်ဘူးအဲ့တော့ဒီတဏှာရဲ့အရင်းမြစ်ကဒီဝေဒနာပဲဒီဝေဒနာကိုလည်းမိမိကစဉ်းစဉ်းမြင့်မြင့်နဲ့အရင်းကိုစစ်ပြီးတော့သိထားပါမှဒါတဏှာရဲ့အကြောင်းကိုမိမိကနားလည်တယ်လို့ပြောလို့အကြောင်းတော့ဒီပြိဿသမုပ္ပါဒေသနာတော်ဒီတကယ်ရှုတဲ့အပိုင်းမှာတော့ဦးဇင်းတို့တကယ်လေးနဲ့တည်းဆိုတာကိုဘုဒ္ဓဂါကြီး ဒါကိုစီကိုစီနားလဲရနားလဲပြီးရဲ့အခါကျတော့အခုဘာပြောမလဲဆိုတော့ဒီဟိုအဲ့တော့ပြန်ပြီးတော့ပြောကြမယ်ဆိုရင်ဒီဖတ်တာပစ္စယဝေဒနာမှာတို့တခါကြီးတွေဒီမှာကြီးတွေနားလဲထားမှာခုနကုသိုလ်အကုသိုလ်အပြကတာကုသိုလ်အကုသိုလ်အပြကတာဆိုတဲ့ဒီဝေဒနာတွေဖြစ်တာပေါ့နော်ကုသိုလ်အကုသိုလ်အပြကတာဆိုတဲ့ဒီဝေဒနာတွေဖြစ်တဲ့အပိုင်းမှာဘယ်လိုနားလဲထားမှာလဲဝဋ္ဌိစေနိုင်ဝဋ္ဌိစေနိုင်ဘယ်လိုနားလဲထား ဣန္ဒြောဝဇံသကုဝိညာဉ်တံဒိဋ္ဌိတံကျနာဟောတော်ရောခုနှစ်ကြိမ်ကြာရုံနဲ့ဒီလိုတစ်ချက်နောက်တစ်ခါကျန်တဲ့သောတာတော်ရာကိုသောတာတမ္ပတ္တခုနခန္ဓာတမ္ပတ္တဇေမတမ္ပတ္တဆိုတဲ့ပုံစံတူပဲဒီဣန္ဒြောဝဇံဒီသောတာဝိညာဉ်သကုဝိညာဉ်ညမှာသောတာဝိညာဉ်ပြောင်းမယ်ပြီးတော့ခန္ဓာဝိညာဉ်ဒီမောဝိညာဉ်ကာဝိညာဉ်ဒီလိုပြောင်းသွားပြောင်းပြီးတော့တံပရိသံတန်ရင်နာဟောတော်ရောခုနှစ်ကြိမ်ကြာရုံနဲ့ဒီဒီမိမိတို့ကဒီလိုအကုန်လုံးနားလည်ထားတာ နားလည်ပါမှာသကုတ္တမတကြောင့်ဖြစ်တဲ့ဝေနာကိုလည်းနားလည်မယ်သောတာတမတကြောင့်ဖြစ်တဲ့ဝေနာကိုလည်းနားလည်မယ်ဘာနာတမတကြောင့်ဖြစ်တဲ့ဝေနာကိုလည်းဒီလိုနားလည်မှာဖြစ်အဲ့တော့ဒီရှုွက်ဒီတော့ဦးဇင်းတို့ဟိုအင်မတန်မှပြိဿသမုပ္ပတ်ရှုွက်ထဲမှာဟိုတကယ်ကိုနားလည်ဖို့ရတကယ်ရှုတဲ့အပိုင်းမှာတော့ယောဂီတိုင်းကအင်မတန်ဟိုကျူးကျူးဆဆနဲ့ရှုရတယ်ခုနစပြောခင်တို့ပြောလိုက်ရုံနဲ့အပြောမှာတော့ကတော့ဒီသတ္တကြောင့်ဝေနာဖြစ်တယ်ဆိုတာက ဟိုနားလည်ရလွယ်တရောင်ရောင်ရှိတကယ်ရှုတဲ့အပိုင်းမှာခုနစိတ်တခဏတိုင်းကိုပိုက်စိတ်တိုက်ပြီးရှုဖို့ဒူလေဆိုတာကိုတို့တကကြီးရေကမကြီးတွေကဒါကိုနားလည်ထားတာအဲ့လိုနားလည်ဘာမှဒါပြိဿတမောပတ်ဒီအင်္ဂါရက်တွေထဲမှာဖြစ်တဲ့ဒီဖတ်တာကြောင့်ဉာဏ်ဖြစ်တဲ့ဒီမျိုးနားလည်မှာဖြစ်တယ်လို့ဒီလိုသဘောကျတာဖြစ်ဒါကတော့ဖတ်တာကြောင့်ဝေဒနာဖြစ်ပုံဖတ်တာကြောင့်ဝေဒနာဖြစ်ပုံပြီးတဲ့အခါကျတော့ဦးဇင်းတို့ဝေဒနာကြောင့်တဏှာဖြစ်ပုံဆက်ပြီးတော့ဟောကြအနာကြရအောင် အဲ့တော့ဝေဒနာကြောင့်တဏှာဖြစ်ပုံဘာလို့လဲဆိုတဲ့အခါကျတော့အခုဒီခန္ဓာဖြစ်ပုံပေါ့ခန္ဓာကြောင့်ဝေဒနာဖြစ်ပုံနားလည်ပြီဆိုတဲ့အခါကျတော့ဝေဒနာကြောင့်တဏှာဖြစ်ပုံသွားရဝေဒနာကြောင့်တဏှာဖြစ်ပုံသွားတဲ့အခါကျဝေဒနာဒီစုစောကပြောဆိုလို့ဝေဒနာဒီကဟိုခံစားမှုပေါ့နော်ဝေဒနာဒီကခံစားမှုဘယ်လိုတော့အခြေခံမျိုးကနားလည်တာ အဲ့တော့ဝေဒနာ၄ခုဘယ်နှပါးရှိလဲခံစားမှုဝေဒနာ၄ဘယ်နှပါးရှိလဲဦးဇင်းတို့စတော့ကပြောစတုတံပါဒတာဝေဒနာသောတာတံပါဒတာဝေဒနာခန္ဓာတံပါဒတာဝေဒနာဒေဝံတံပါဒတာဝေဒနာကာယတံပါဒတာဝေဒနာမနောတံပါဒတာဝေဒနာဆိုပြီးတော့ဝေဒနာဘယ်နှပါးရှိဝေဒနာ6ပါးရှိပါတယ်ဗျာအဲဝေဒနာ6ပါးကိုကြည့်ပြီးတော့အဲ့တဏှာကခွဲတာအဲ့ဝေဒနာကိုလိုက်ပြီးတော့တဏှာကလည်းခွဲသွားတယ်တဏှာဘယ်နှမျိုးခွဲလဲဆိုတော့ ဒါပါဠိတော်လေးကိုပြန်ပြီးတော့ဒါရေးပြီးတော့နာကြားကြည့်ကြရအောင်ပါဠိတော်လေးကိုနာကြားကြည့်တဲ့အခါကျတော့တရဂတမဝေဒနာပစ္စယတနာဒုဗ္ဗဒနာတတဒနာကန္တာဒနာရတဒနာဘောဓဗဒနာဓမ္မဒနာအယံဥဒတိပိကဝေဝေဒနာပစ္စယတနာဒါမျိုးရင်းအဲ့တော့ဒနာဆိုတဲ့နေရာမှာခဏဒါတာတော်ရာ၌ ဝေဒနာပစ္စယဝေဒနာတိဟုသော အကြောင်းကြောင့်သံဝနာပြစ်ကုန်သောတဏှာတဏှာတို့သည်ကတမအပေတိတို့သည်ရူပတဏှာရူပတဏှာ၎င်းတတ္တတဏှာတတ္တတဏှာ၎င်းဒန္တတဏှာကန္တာတဏှာ၎င်းရတ္တတဏှာရတ္တတဏှာ၎င်းဘောဓဝတဏှာဘောဓဝတဏှာ၎င်းဓမ္မတဏှာဓမ္မတဏှာ၎င်းအယံဤတိကဝေဒနာပစ္စယဝေဒနာတိဟုသောအကြောင်းကြောင့်သံဝနာပြစ်ကုန်သောတဏှာတဏှာတို့သည် ဥစ္စတိသူအပ်ပါပြီကုန်၏ဟောဒီဒေသနာတော်လေးကိုကြည့်လိုက်လို့ရှိရင်ဝေဒနာကြောင့်ဖြစ်တဲ့တဏှာဆိုတဲ့အပိုင်းမှာဒီဒီမှာဒီအာယုံကိုလိုက်ပြီးတဏှာလည်းဘယ်နှမျိုးပြတော့6ပါးရှိပါတယ်ဗျာတဏှာ6မျိုးပြတယ်တဏှာ6ပါးရှိတယ်လို့ဒီလိုနားလည်ထားရပါမယ်အဲ့တော့တဏှာ6ပါးရှိတယ်ဆိုတဲ့အပိုင်းမှာတဏှာ6ပါးရှိပြီဆိုတဲ့အခါကျတော့ဒီတဏှာကိုသင်တို့ဆက်ပြီးတော့ တဏှာအကြောင်းကိုလည်းဟောကြားဟောကြားကြတယ်။အဲ့တော့တဏှာ၆ပါးရှိတယ်ဆိုတဲ့အခါကျတော့တဏှာတဏှာဆိုတာလောလောပြောရင်ခုနပြောတဲ့ဟိုလိုချင်မှုပေါ့တဏှာဆိုတာလောဘလောဘစိတ်တရားကိုပါတရားကိုက လောဘစိတ်ဖြစ်တဲ့အတွက်ကြောင့်လိုချင်မှုလို့ဒီလိုမျိုးဟိုသွားနော်လိုချင်မှုလို့ဒီလိုသွားရအောင်ဖြစ်တယ် တော့ကောင်းပြီအဲ့ဒီလိုချင်မှု လောဘလိုချင်မှု လောဘကိုဒါတဏှာလို့ပြောတယ်လို့နားလည်ထားရအောင်နားလည်ထားပြီးတဲ့အခါကျတော့ဦးဇင်းတို့ခုဆက်ပြီးတော့ဟိုတဏှာဘယ်နှမျိုးရှိတယ်ပေါ့ဒါလေးကိုလည်းတွားကြရအောင်အဲ့တော့တဏှာဘယ်နှမျိုးရှိတယ်ဆိုတော့တို့တကယ်ကြီးတွေကဓမ္မကြီးတွေအကြာဘုံပြီးသားဖြစ်နေတယ်တဏှာမျိုးကလောက်ရှိတယ်ဆိုတော့108ပါတရားတဏှာကဘယ်နှပါရှိရော108ပါရှိပါတယ်ဗျာ တဏှာကလည်းအတော်များတဏှာတွေများတဲ့အခါကျတတ္တဝါတွေတဏှာမှာရှင်နေရတယ်ဒီတဏှာကြောင့်နော်အဲတတ္တဝါတွေတဏှာမှာရှင်နေရတယ်ဒီတဏှာကြောင့်လေဒီကောင်းမြဲတော့တဏှာကတရားရှိပါဘလို့တရားရှိပါပြတော့လို့ပြီးရတာကြတော့အဲခုဆိုကြပါစို့ကျွန်တော်ဝေဒနာ6ပါးရပြီဝေဒနာ6ပါးရူပဒရူပဒနာတဏှာ6ပါးပါရူပဒနာတရဒနာကဏ္ဍဒနာရတဒနာဘောဓဘဒနာဓမ္မဒနာ ဓမ္မသဘောတရားဆိုတဲ့ဓမ္မသဘောတရားဆိုတဲ့အပိုင်းမှာခုနပြောတဲ့ဒီရူပံတ္တရာကဏ္ဍတ္တရာဘောဓဘာဓမ္မယုံကလွဲတဲ့ဒီအာယုံကိုဓမ္မလို့ခေါ်တော့အဲ့ဒီအာယုံဒီမှာတွေ့တာမြမောတဲ့တဏှာပေါ့ဒီတဏှာကိုခေါ်တယ်အဲ့တော့အဲ့လိုတဏှာ6ပါးရတဲ့အပိုင်းတဏှာ6ပါးကိုဦးဇင်းတို့ဘာတော့လဲဆိုတော့အာကာသံနဲ့မြောင်းတဲ့ဘာနဲ့မြောင်းငါကြားလိုက်ပါဗျာ အာကာတန်နဲ့ကြောင့်နော်အဲတဏှာကိုတဏှာ၆ပါးကိုအရင်ကအရင်ကပြီးတဲ့အခါကျတော့ဦးဇင်းတို့မလုပ်ရဘူးနော်အဲဒီဟိုတဏှာ၆ပါးကိုအရင်ကတဏှာ၆ပါးကိုအရင်ကပြီးဦးဇင်းတို့ဟိုဆက်ပြီးတော့မြောက်ပွားတဲ့အခါမှာတဏှာတရားရှိပါတယ်အဲ့တော့တဏှာ၆ပါးကိုအရင်ဆုံးအရင်အရင်ခံတာလို့ဆိုကြတယ်အဲ့တော့တဏှာ၆ပါးကိုအရင်ခံတာလေနောက်တစ်ခါအာကာတံဆိုအာဆိုတော့ဟိုဦးဇင်းတို့ အာယုံ6ပါးပေါ့နော်အာယုံ6ပါးအာယုံ6ပါးဆိုတော့ဥမာတဏှာကနေပြီးတော့အာယုံ6ပါးဆိုတဏှာ6ပါးဖြစ်ပြီးတဲ့အခါကျတော့အာကာကာဆိုတဲ့အခါကျတော့ဘာလဲတော့ကာလ3ပါးဘာလဲတော့3ပါးပါခင်ဗျာကာလ3ပါးကာလ3ပါးဆိုတဲ့အခါကျတော့6ကို3နဲ့မြောက်တော့ဘယ်လောက်လား78ပါခင်ဗျာ78ရာကိုအဲဒီ78ရပြီးတဲ့အခါကျမှအာကာတန်ဆိုတော့တန်တန်2ပါးနဲ့10မြောက်အောင်ဘာလဲမြောက် တန်တန်နှစ်ပါးနဲ့ဆက်မြောက်ပါတယ်ဗျာတန်တန်နှစ်ပါးနဲ့မြောက်တဲ့အခါကျတော့လောက်ရပါ36ရပါတယ်ဗျာ36အဲ36ကိုနောက်တစ်ခါတဏှာက နောက်တစ်ခုရှိသေးတယ်ဗျာတဏှာကဘာရှိတုံဆိုတဲ့အခါကျတော့တဏှာကလည်း3မျိုးရှိတာမွေးအစစ်ကတဏှာကဘယ်နှမျိုးရှိတာတဏှာ3မျိုးရှိပါတယ်ဗျာအရင်ပြောဖို့ပြန်ခဲ့တဏှာက3မျိုးရှိတယ်နော်တဏှာ3မျိုးရှိတဲ့အခါကျတဏှာ3မျိုးကဘာလဲလဲလို့မြင်တဲ့အခါကျတော့ဟုတ်တယ်လို့ ဒီရူပံတတ္တရကဏမရတ္တယောဆိုတဲ့ဒီလိုအာယုန်တွေပေါ်မှာတွေ့တာတဲ့တဏှာကိုဒါကိုကာမတဏှာလို့ခေါ်တယ်။ဘာလို့ခေါ်ကာမတဏှာလို့ခေါ်ပါတယ်ဗျာ။ကာမတဏှာ။အော်နောက်တစ်ခါအဲ့ကာမတဏှာကိုအကြောင်းပြုပြီးတော့သူကတခါကျတော့ဘာဖြစ်လို့လဲဆိုတော့ဒီဟိုမြဲတယ်တတ္တတနဲ့တွဲပြီးတော့အဲ့မြဲတယ်လို့ယူလိုက်တဲ့အခါကျတော့တတ္တတဒိဋ္ဌိနဲ့တွဲပြီးယူလိုက်တဲ့အခါကျဘာဖြစ်လို့လဲ ဘဝတဏှာဖြစ်လာတယ်နိဘာတဏှာဖြစ်လာဘဝတဏှာဖြစ်ပါတယ်ဗျာဘဝတဏှာဖြစ်လာတယ်ဟောနောက်တကအဲ့ဘဝတဏှာဒါကတော့တတ္တရဒိဋ္ဌိနဲ့ရှင်တွဲတဲ့တဏှာပဲနောက်ပြီးတဲ့အခါကျတော့ဘာထက်ဖြစ်ပြန်လို့ဆိုတဲ့အခါကျတော့ဟိုဝိဘဝတဏှာဆိုတာတခါဖြစ်ဝိဘဝတဏှာဆိုတာကလည်းသူကဥစ္စဒိဋ္ဌိနဲ့ရှင်တာဘာလဲရှင်တာ ဥစေတာဒိဋ္ဌိနဲ့ရှင်းပါတယ်ဗျာဥစေတာဒိဋ္ဌိနဲ့ရှင်းတာဥစေတာဒိဋ္ဌိနဲ့ရှင်းတာဘုရားဝိဘောကဥစေတာဒိဋ္ဌိနဲ့ဒီဘောကပြီးပြီးတာနဲ့ပြတ်သွားတာပဲအဲဆိုပြီးတော့အဲ့ဒီပုံမှာသွားပြီးတော့အာဆွဲလမ်းပြန်ဒါကြောင့်မလို့ဦးဇင်းတို့ဓမ္မစကဗောဓနာတုတ်တံမှာအတဏကိုဖွင့်တဲ့အခါမှာကာမတဏဘောဝတဏဝိဘောဝတဏဆိုပြီးဒီဥမ္မရိယပစ္စာဘိုင်းမှာဥမ္မရိယပစ္စာဘိုင်းမှာ သမုဒိယဒေသပိုင်းမှာဒီတဏှာနဲ့ပတ်သက်လို့ကာမတဏှာမောဟတဏှာဝိဘဝတဏှာဆိုပြီးတော့ဘယ်လိုပြောရလဲဒါကြောင့်မလို့တဏှာဒီဒါ၃မျိုးရှိတယ်လို့အရင်ဆုံးနားလည်ရတဏှာဘယ်နှမျိုးရှိတဏှာ၃ပါးရှိပါတယ်ခင်ဗျာတဏှာ၃ပါးကာမတဏှာကာမတဏှာဆိုခုနကာမဂုဏ်အာယုန်လေးပေါ်မှာတွေ့တာလားနောက်တော့ကဥစ္စရာတတ္တရဒိဋ္ဌိနဲ့ရှင်တဲ့ဘဝသူတို့ပေါ်မှာမြဲတယ်လို့တွားယူတတ်တဲ့အခါမှာအဲ့ဒါဒါဘဝတဏှာဖြစ် ဘောနောက်တော့အဲ့ဘဝတွေကတည်ပြီးတာနဲ့ဘဝဆိုတာပြတ်ပြီးတာနဲ့ပြီးတာပဲဆိုရယ်ဥစ္စရာတိတိနဲ့တွားပြီးလို့ရှင်းတဲ့အခါမှာဝိဘဝတဏ္ဍာဆိုတာဖြစ်တယ်အဲ့လိုဟိုတဏ္ဍာ၃ပါးဖြစ်တယ်အဲ့တဏ္ဍာ၃ပါးပြီးတဲ့အခါကျအဲ့တဏ္ဍာ၃ပါးကဘာလဲဆိုတော့အဲ့တဏ္ဍာ၃ပါးကိုအခြေခံပြီးတော့အာဆိုတော့အာယုံက6ပါးခုနဆိုတော့ပြောတယ်အာယုံ6ပါးအာယုံ6ပါးနဲ့ဒီလိုကြတော့ခုန 36နေဆိုတော့78အတဏက3မျိုးရှိတယ်ကာမတဏဘောတဏအာယုံက6မျိုးရှိတယ်အဲ့နှစ်ခုဆင်းလိုက်တဲ့အခါမှာဒါ78ဖြစ်သွားတယ်ပြီးတဲ့ကြာမှာအာကာကာဆိုတော့ကာလကလည်းဘယ်နှပါရှိကာလကကာလကဘယ်နှပါကာလ3ပါးပါဗျာတကယ်ရေမိုက်ဒီနေရာမှာကာလ3ပါးဆိုတာလေးကိုထည့်ပြီးနည်းနည်းတဏှာနဲ့ပတ်သက်လို့ပြောကြရအောင်ကာလ3ပါးဆိုတဲ့အခါလေးတော့ဒီတဏှာကပစ္စုပန်မှာတင်တဏှာဖြစ်တာမဟုတ်ဘူးเนาะ အတိတ်ကိုတော့နှံ့ပြီးတော့ဒီတဏှာကမตายရဘူးလားตายရပါတယ်ဗျာဒီလည်းตายရပါတယ်ဒါကြောင့်မလို့ကျွတ်ကျွတ်ပြောကြတယ်အတိတ်ကရွှေတီးဆောင်းခဲ့တာလေးတွေလည်းပဲနှံ့ပြီးတော့ตายရနေတာပဲဟုတ်ပလားဟိုဒကာကြီးတွေဒကာမကြီးတွေပြောကြမှာလို့ဒကာမကြီးတွေအတိတ်ဘောကဟိုမင်္ဂလာဘောတက်ခဲ့တယ်ဘုရားသမီးဝဲဆောင်နေတယ်ပြန်ပြီးတော့တက်ပုံကြီးဒကာကြီးဒကာမကြီးตายရစိတ်နဲ့ဖြစ်ဘူးလားဖြစ်ပါတယ်ဗျာ ဒါပြစ်တာပဲเนาะအဲ့တော့တဏှာကအတိတ်ကိုလမ်းပြီးတော့ဒီပေါ်မှာမလာရဘူးလားလာရတယ်အဲ့တော့ရှင်များတို့ဘုန်းကြီးရောအတိတ်ဆိုရပြီးတော့တဏှာမပြူလားဆိုတော့ဒါကြတဲ့မောင်ရောဘောဦးတို့ဗမာလေးကမောင်ရောဘောဒါကြတဲ့တကယ်ပါလေမင်းကြီးမင်းသားဝိစုံနဲ့တခါတဲ့လက်ဝဲရည်မှန်လေးအပြည့်တွေအစလားအတူလားတော့မသိဟုတ်လားအစလားအတူလားဒီကလည်းဝိပ္ပိလိုက်တဲ့လက်မှာကလည်းကလည်းတီးနေရမယ်လက်မင်းဆိုလည်းကိုင်းမတက်ပဲဒီကလည်းစင်းပေးထားတယ် အပြီးတဲ့ခါကျတော့တခါလေမြင်းမောင်မှားပြီးတော့တခါလေဘေးကနေပြီးတော့တခါလေတီးကိုဘိုးပြီးတဲ့ခါကျတော့အဲ့ဒီအချိန်လေးကိုနှံ့ပြီးတော့ပြန်ပြီးတော့ตายရရလို့ရှင်မကုကုကိုမင်းသားလို့ပါလို့ပြီးတော့တော့တုံးဖြစ်နေဟုတ်လားအဲ့ဒါပေါ့အဲ့ဒီခါကျတော့ပြောပါလို့တဏှာဆိုတာအတိတ်ကိုနှံ့ပြီးတော့မตายရတာလေဒီနေ့အတိတ်ကိုလည်းလိုက်တာလေအနောက်ပြစ္ဆုတ်ကံပြစ္ဆုတ်ကံကိုရှိနေတဲ့အပေါ်မှာလည်းပဲအေးရောမိမိတို့မှရှိနေတဲ့ပစ္စည်းတွေပဲဒီအပေါ်မှာလည်းပဲဒီတဏှာကဖြစ် ဒါမှလည်းဆိုတော့မကောင်းဘူးကအနာဂတ်ကိုလမ်းပြီးတော့မှတ်မြောက်ကြည့်အနာဂတ်ကိုလမ်းမှတ်မြောက်ကြည့်ပြန်တဲ့အခါကျတော့အဲ့အနာဂတ်အနာဂတ်မှာအခုဒီမှာတော့မရှိသေးဘူးအနာဂတ်မှာမိကလက်ပြီးတော့အရှင်ကြရင်တော့တခုခုငါအကြောင်းသိရမယ်ဆိုတဲ့ပုံစံပေါ့အဲ့မှာတစ်ချိန်မှာဖြစ်လာမယ်ခါကိုလမ်းပြီးတော့တွေးတဲ့အခါမှာလေအဲ့မှာตายရတာကိုတဏှာဖြစ်တယ်ตายရလေဆိုတဲ့သဘောပါဒီမှာဖြစ်တယ်ဒါဆိုတော့ကာလသုံးပါးလုံးမှာဒီတဏှာကဖြစ်တယ်ကာလသုံးပါးလုံးမှာဒီတဏှာကဖြစ်တယ်ဆိုတော့နားလည် ဒါကြောင့်မလို့ဦးဇင်းတို့ဒီတဏှာကတဏှာကိုရှိစီရတာပြောတာအဲ့တော့အတိတ်ကိုလည်းနှမ်းပြီးတော့ဒီတဏှာကလိုက်တယ်ပြစ္ဆုတ်ပံမှာလည်းထင်ရှားရှိနေဦးမယ်အနာဂတ်ကိုလည်းလိုက်နေဦးမယ်ဆိုရင်ဒီခိုင်းဒီတဏှာဒီဒီဘယ်လိုလုပ်ပြီးတဏှာစက်ရပါလို့လို့လုံးရောက်တော့မလုံးရောက်ဒါကာလသုံးပါးကတဏှာရဲ့လိုက်ပါကာလသုံးပါးမှာဖြစ်နေတဲ့တဏှာပဲအဲ့တော့ဒါကြောင့်မလို့ခုနတဏှာသုံးပါးကာမတဏှာဘောဓတဏှာဝိဘောဓတဏှာဆိုတဲ့ဒီတဏှာသုံးပါးကိုအခြေခံပြီးတော့ ခုနအာယုံ၆ပါးနဲ့မြောက်ပြီးတဲ့အခါကျခုနကာလ၃ပါးနဲ့ထပ်မြောက်ကာလ၃ပါးနဲ့မြောက်တော့ဒီခိုင်ကြီးဘယ်လောက်ရ78ခုကို3နဲ့မြောက်တော့50နဲ့54ပါဗျာ54အဲ54ကိုနောက်တစ်ခါတန်တန်တန်တန်ဆိုတော့ဥစဉ်လို့တန်တန်ကလည်းရှိတယ်ဣဇဒဗဟိတာပါတယ်တော့ဣဇရဗဟိတာပါဗျာဣဇဒဣဇဒမှာလည်းဒီတဏှာကရှိတယ်ဗဟိတာမှာတဏှာကမဖြစ်ဘူးလားဖြစ်ပါတယ်ဗျာ ကိုဧတရကိုတဏ္ဍာမှာလည်းဒီဟာဒုဒ္ဒမမောမှုနာတရားကจิตတုဗိဒဒုဒ္ဒဝတဏ္ဍာမှာလည်းနှပ်ပြီးတော့ဒုဒ္ဒမမောမှုဆိုတဲ့ဒီနာတရားကမဖြစ်ဘူးလားဖြစ်တာလေအဲဒါကြောင့်မလို့သူကအဲ့မှာပါလဲဆိုတော့ဟိုဣဇဒဗိဒတဏ္ဍာနည်းလေးပါပြနောက်တော့ကလ54ကိုအကြည့်ဒီနှစ်နဲ့နောက်တော့ဘယ်လောက်ဖြစ်တရားရှိပါဗျာတရားရှိဖြစ်တယ်အဲ့ဒါဟိုတဏှာရင်းစစ်တော့တရားရှိပါဆိုတာဒါပဲဒါကြောင့်မလို့ဦးဇင်းတို့ ဟိုဒီအစ္ဆတဗဟိတဒါတဏ္ဏနမလို့မှလည်းဒီတဏ္ဏတရားကြီးဖြစ်တယ်ဒါကိုလည်းမိမိတို့ကနားလည်ထားဒါကတော့တဏ္ဏရဲ့သဘောကောင်းပြီအဲ့လိုတဏ္ဏရဲ့သဘောကိုနားလည်သိရှိရင်တကယ်ရှုွက်ရှုွက်ကိုရောက်လာတဲ့အခါသူလည်းပဲထို့တူပဲဒီဝေဒနာကြောင့်တဏ္ဏဖြစ်ပုံဒီဒီတကယ်တမ်းကျတော့တကယ်ရှုပြီဆိုရင်တော့ဦးဇင်းတို့ခက်ခဲတဲ့အပိုင်းမှာပါတယ်သူကနောက်ပြီးတော့ဒီတဏှာကဦးဇင်းတို့ဟိုအနာဂတ်ကိုဒီကဟိုအနာဂတ် ကိုသူကဟိုဥတည်ပြီးတော့သွားတော့ဒီတဏအနာဂတ်ကိုဥတည်ပြီးသွားမှာဖြစ်တဲ့အတွက်ကြောင့်သူကဟိုတဏ္ဍာကိုလေစီတတ်တယ်သူကလည်းဒါကြောင့်မလို့ဝိမြင့်တယ်မှာပါလာဒီတဏအကောင်းပြီအဲ့တော့ဒီတကယ်ရှိခွက်အနေနဲ့ဒီဟိုဝေဒနာကြောင့်တဏှာဖြစ်ပုံပေါ့ဝေဒနာကြောင့်တဏှာဖြစ်ပုံကိုကြည့်မယ်ဒီကစကုတ္တမတ္တတာဝေဒနာစကုတ္တမတ္တတာဝေဒနာစကုတ္တမတ္တကြောင့်ဖြစ်တဲ့ဒါစကုတ္တမတ္တကြောင့်ဖြစ်တဲ့ဝေဒနာကြောင့်ဖြစ်တဲ့တဏှာပေါ့နော်ဒါတစ်ချက် အဲ့တော့သကုတ္တမသတာဝေဒနာကအကြောင်းတဏှာကအကျိုးနောက်တစ်ခါသောတာတမ္ပတ္တဝေဒနာပုံစံလူကာဏတမ္ပတ္တဝေဒနာသင်္ခါတမ္ပတ္တဝေဒနာကာယတမ္ပတ္တဝေဒနာပုံစံလူဒီလိုသွားတယ်ပုံစံလူဒီလိုသွားတဲ့အခါကျတော့ကာယတမ္ပတ္တကြောင့်ဖြစ်တဲ့အာဟိုဝေဒနာကြောင့်ကာယတမ္ပတ္တကိုကာယတမ္ပတ္တဝေဒနာကြောင့်ဖြစ်တဲ့ဟောတပတ္တနော်ခုနသကုတမ္ပတ္တကြောင့်ဖြစ်တဲ့ရူပတဏ္ဍသောတာတမ္ပတ္တကြောင့်ဖြစ်တဲ့ တတ္တတဏခန္ဓာသမ္မတကြောင့်ဖြစ်တဲ့ခန္ဓာတဏရတ္တသမ္မတဇေဝံသမ္မတကြောင့်ဖြစ်တဲ့ရတ္တတဏဘုဒ္ဓဘာကာယသမ္ပတကြောင့်ဖြစ်တဲ့ဘောဓဘာတ္တနောက်တစ်ခါမနောသမ္ပတသာဝေဒနာကြောင့်မနောသမ္ပတသာဝေဒနာကြောင့်ဖြစ်တဲ့ဓမ္မတနာဆိုပြီးတော့အဲ့လိုမျိုးအစဉ်အတန်အနံ့ရတာတွေ့ကြည့်ပြီးတော့ဒီအာယုံ၅ပါးနဲ့ခန္ဓာပညာအာယုံအမျိုးမျိုးစိတ်စိတ်ကြီးတရားတွေနဲ့ပညာအမျိုးမျိုးပေါ်မှာဖြစ်တွေ့မိတွေ့ပြီးဖြစ်တဲ့တဏှာပေါ့အဲပေါင်းလိုက်တဲ့ကာယကတဏှာ6ပါး အဲဒီတဏှာ6ပါးကိုရှုရရှုရမှဖြစ်တဲ့ခါကျခုနသကုတံဖတ်တတဏှာကတော့ခုနကသူကဒီအကုသိုလ်တဲ့ရှင်အောင်အကုသိုလ်ဒီစိတ်ကြီးဖြစ်တဲ့ခါကျမှတဏှာပါ။မှဆိုကြပါလို့ဦးဇင်းတို့ဟိုရူပါယုံလေးတစ်ခုကိုမြင်နေရူပါယုံတစ်ခုကိုလမ်းပြီးအောင်ယူလိုက်လို့ရူပါယုံကိုဖြစ်တဲ့ခါမှာဆိုကြပါလို့ဒီသရဝဒတစ်ခုကိုနေသမေတ္တတိုင်းနဲ့နာဟုတ်တော့ဇောခုနှစ်ချိန်ဖြစ်ဆိုကြတယ်။အဲဒီဇောမှာသူကကုသိုလ်တော်ဖြစ်ခဲ့လို့ရှိရင်အဲ့မှာသူကတဏှာမပါဘူး။အကြိဒါပေမဲ့အကုသိုလ်ဇောအကုသိုလ်ဇောမှာကခုနလောဘ မူစိတ်၈ပါးကိုတွေကတစ်ခုခုလောဘမူစိတ်၈ပါးတွေကတစ်ခုခုပေါ်တဲ့ဒီလောဘသောသောသည်ဆိုရင်ကျင်းနေတဲ့သူ့မှာတဏှာပါအဲ့လိုတဏှာပါလာပြီဆိုလို့ရှိရင်အဲ့တဏှာကြီးဒါသကုတံဘတ္တဇာဝေဒနာကြောင့်ဖြစ်တဲ့တဏှာသကုတံဘတ္တဇာဝေဒနာကြောင့်ဖြစ်တဲ့တဏှာလို့ပြောနားလည်ရတယ်အဲ့တော့အဲ့ဒီဘက်ဒီ level တကယ်တမ်းကျတော့တခါကြီးတွေတက္ကမကြီးတွေဟိုဒီရူပိုင်းကိုမြင်တိုင်းဒီတဏှာကဖြစ်တာလားဆိုတော့မဟုတ်ဘူး နာတရယုံကိုကြားနိုင်တဲ့ဒီတဏှာဖြစ်သလားဆိုတော့မဟုတ်ဘူးဒါပေမဲ့သူကသကုသမတတာဝေဒနာကြောင့်တဏှာဖြစ်တယ်သောတာသမတတာဝေဒနာကြောင့်တဏှာဖြစ်တယ်လို့ကျွန်တော်ပြောတာဆက်ဒါကြောင့်မလို့ရူပတဏှာတတတဏှာဆိုတော့ရူပယုံမြင်နိုင်တဲ့တဏှာဖြစ်တာမဟုတ်ဘူးတတရုံကိုကြားနိုင်တဲ့တဏှာဖြစ်တာမဟုတ်ဘူးအဲ့တော့မဟုတ်ဘူးဆိုတော့ရှုတဲ့အခါမှာဒါအရေးကြီးပါရှုတဲ့အခါမှာအရေးကြီးပြီးတော့ရှုတဲ့အခါမှာကိုကဆိုကြပါစို့တကယ်ကြီးဒီမိုက်ကြီးခုလိုပေါ့ဟိုတရားနာနေတဲ့အတန်လေးကိုကြားရဒါဆိုလို့ရှိရင်ဒီ တတ္တတတ္တနာဖြစ်သလားဒီပုံတတ္တနာဖြစ်သလားဆိုတော့ကိုတရားနာနေတဲ့အချိန်မှာကုသိုလ်စိတ်ဖြစ်နေလို့ဒါတခါကြီးရဲ့ကမ္မကြီးတတ္တနာဖြစ်တယ်လို့ပြောရမလားမပြောနိုင်ပါဗျာမပြောနိုင်ဒါတတ္တနာမဖြစ်ဘူးအဲဒါပေမဲ့ဒါဆိုရင်တရားနာနိုင်တတ္တရာတတ္တနာမဖြစ်ဘူးလားဆိုတော့လည်းဖြစ်တဲ့အခါလေးရှိရအောင်ဒါကြောင့်မလို့ဦးဇင်းတို့ဗာလဲဆိုတော့ပုဂ္ဂိုလ်မင်မှာပုဂ္ဂိုလ်ခင်မှာတရားမင်ဆိုတာဒါရှိတာပဲ အဲ့ကကြတော့ဥမာဆိုရပါဆိုတချို့ကအတန်ကိုသဘောကျတယ်အတန်ကိုနှစ်သက်တယ်အတန်ကိုနှစ်သက်လို့နားတာအဲ့ဒါမျိုးဆိုတော့သူကတဏှာဖြစ်တယ်သို့တော့ကုသိုလ်ကောမဖြစ်ဘူးလားဆိုတော့အဲ့အတန်ကိုနှစ်သက်လို့နာယူနေတဲ့ဒီဟိုအချိန်မှာတော့တာယာမှုဖြစ်နေတယ်နှစ်သက်နေတယ်လောဘဖြစ်နေတယ်အဲ့မှာတော့သူကတဏှာဖြစ်တယ်အကုသိုလ်ဖြစ်တယ်သို့တော့အဲ့နားနေတာကအမြဲတမ်းတရားနာနေတဲ့အချိန်မှာဒီတန်ကိုအာရုံပြုပြီးတဏှာကတော့ဆောက်ဖြစ်တာလားဆိုတော့မသိမဟုတ်ဘူးသူကအဲ့တည်းမှာကဟိုဒီဓမ္မတန်ဝေကနဲ့ရတရားဓမ္မအသိဉာဏ်နဲ့ရတရား ဒီကလုံးလေးတွေအတုံးလုံးလေးတွေကြားလိုက်တဲ့အခါမှာတစ်ခါပြန်ပြီးတော့ဗာပြောဩဒါကတော့ဒီလိုဗုဒ္ဓရဲ့အဆုံးအမကဒီလိုရှိပါလားဆိုဒီမှာတော့ပြီးတော့သိလိုက်တဲ့အခါမှာသူကဗာပြန်ဖြစ်တယ်တရားနာနေမတ်တက်မှာပေါ့ခုနစောစောကတာယာတဲ့တဏှာနဲ့လောဘစိတ်ဖြစ်နေမှနေပြီးတော့ပြန်ပြီးတော့ကုသိုလ်မဖြစ်ဘူးလားကုသိုလ်ဖြစ်ပါတယ်ဗျာကုသိုလ်ဖြစ်တာလေအဲကြောင့်မလို့ဒါကတော့ဦးဇင်းတို့ဘုဒ္ဓတာကိုဒီနေရာနဲ့တော့တက်ဆိုင်ဘူးဒါကြတော့ဦးဇင်းတို့ပဋ္ဌာန်းတရားပြောမယ်ဥပနိတရားဖြစ်ခြင်းနဲ့ကြည့်ပြီးဖြစ်တာအဲတဏှာကိုအကြောင်းခံပြီးတော့ခုနဒါန ဟိုကုသိုလ်တွေဖြစ်တယ်ဆိုတာဒါကိုပြောတာတဏှာကိုအကြောင်းခံပြီးတော့လည်းကုသိုလ်ဖြစ်တယ်တတ္တံတဏှာဥပနိဒာယတဏှာကိုအကြောင်းခံပြီးတော့လည်းဒါကုသိုလ်တွေဖြစ်တယ်ဒါကတော့ရှိပါဘူးသို့တော့ပြောချင်တာကဓမ္မပြောချင်တာဘာလဲဆိုတော့ဒီရူပတဏှာကိုတည်တတ္တတဏှာကိုတည်ဒီအဲ့ဒီရူပယုံလိုင်းကိုကရှုတတ်ပါမှာရူပယုံလိုင်းမှာဒီတဏှာနဲ့ရှင်နဲ့အကုသိုလ်သောဆိုတဲ့အခိုက်ကိုပဲကိုကရှုလို့ရမှာတတ္တတဏှာဖြစ်ရူပတဏှာဖြစ်ပုံတတ္တတဏှာဖြစ်ပုံလည်းထို့သူခန္ဓာတဏှာဖြစ်ပုံလည်းထို့သူရတ္တတဏှာဖြစ်ပုံ ဘယ်လိုပုံစံလူရှုရမှာဖြစ်အဲ့တော့အဲ့လိုမှမိမိတို့ကမရှုတဲ့နန္တရားတွေကိုစိတ္တခဏတိုင်းစောစောကပြောပြီးစိတ္တခဏတွေကိုကိုယ်ကိုယ်ပြပြနဲ့မသိထားဘူးဆိုရင်ဒီကရဲဒီကရဲဒီကမကြီးဟိုရူပတဏဆိုရဲရူပအောင်မြင်တိုင်းတဏဖြစ်နေရမလို့တရတဏဆိုတာလည်းအတန်ကြားတိုင်းတဏဖြစ်နေရမလို့ဆိုတဲ့အသေးပဲတက်ရောက်ပြီလားတက်ရောက်ပါတယ်ဗျာတက်ရောက်တယ်အနန္တနိုင်လည်းတဏဖြစ်နေရတယ်ဒါနတဏရဏအယနာရဲ့တွေ့တိတိုင်းလည်းတဏဖြစ်နေရတယ်ဆိုတဲ့သဘော နောက်တစ်ခါအတွေ့အထိတွေ့အထိတိုင်းနဲ့ဒီနာဖြစ်နေရတယ်ဆိုတဲ့သဘောအဲဒါလိုသွားပြီးတော့ဒီမှာရှင်မိတဲ့အဲ့တော့ခုနဒီမှာရူပဒနာတတဒနာခန္ဓာဒနာရတဒနာဘောဓဘာဒနာဓမ္မဒနာဆိုတဲ့တဏှာ၆ပါးဖြစ်တာတော့အမှန်လေဒီတဏှာ၆ပါးကလည်းဒီရူပယုံနဲ့တွေ့တိုင်းတဏှာဖြစ်သလားတတယုံနဲ့တွေ့သလားတဏှာဖြစ်သလားဆိုတော့ဖြစ်တဲ့ကလည်းဖြစ်တယ်မဖြစ်တဲ့ကလည်းမဖြစ်ဘူးအဲ့ဒါကိုဦးဇင်းတို့ကရူပဒရူပယုံရောက် ရူပယုံနဲ့ဒီပေါ့တွေ့ထိတဲ့အခါမှာဒီအကြည်တက်တဲ့တွေ့ထိလို့ခုနရူပသမတ္တတာဝေဒနာပြင်အဲ့မှာရူပတဏဖြစ်တယ်ဆိုတာဒီသကလုံးအသုံးလုံးရတော့ခုနပြောသလိုပဲမှားသလားဆိုတာမမှားဘူးမှန်တယ်ဒါပေမဲ့အပြည့်အဝတကယ်စီတိပြီးရှုမယ်ဆိုရင်ဦးဇင်းတို့ခုနပြောတယ်တကယ်တိတိကျကျသိလို့ကျတော့ဒါကြီးဒီမှာကြီးလွယ်ပါ့မလားမလွယ်ပါဗျာမလွယ်ဘူးမလွယ်လို့ရှုလို့မရဘူးလားဆိုတော့ဒါတခါပြန်လို့ရှုလို့မရတာမဟုတ် တကယ်တော့တေးသေးချာချာနဲ့မိမိတို့ကရှေ့ကဒိဋ္ဌိဝိတ္တုဘိုင်းမှာတဲ့ကယုတ်ဒီနဲ့ကိုပုပ္ပတ္တတိတိယုတ်တရားတွေကိုလည်းရှုတတ်တယ်၊နတ်တရားတွေကိုလည်းတခါတည်းပရမတ္တဉာဏ်ကြီးဆက်အောင်ဝတိဇင်အတိုင်းပေါ့ခုနကဏ၄ပါးပေါ့တဏှတိကဏသမုဟကဏကိစ္စကဏအာရမဏကဏဆိုတော့ဒီကဏတွေကိုကိုယ်ကိုယ်ပြပြနဲ့ကဏတွေကိုဖြူနိုင်ပြီးတော့ရှုနိုင်ပြီဆိုရင်တော့ဟောအခုဒီအပိုင်းနဲ့ရောက်လဲရောက်တော့မှာဖြစ်တော့ဒါကကနနာကိုကတည်ရူပဒနာဆိုတာဘယ်ကိုက်မှာဖြစ်တယ်ဘယ်နာမျိုးမှာဖြစ်တာကို ရူပတဏှာလို့ခေါ်တယ်အတ္တတဏှာဆိုတာဘယ်ခိုက်ဘယ်လိုနေရာလေးမှာဖြစ်သွားတာကိုတတ္တတဏှာလို့ခေါ်တယ်ဆိုတာမျိုးကိုတခါကြီးတွေရှုနိုင်အဲ့တော့ဆိုကြပါစို့ဦးဇင်းဒီနေရာမှာဟိုပုံစံလေးတစ်ခုထုတ်ပြီးပြောမယ်တခါကြီးတွေကမှကြီးခုနမိမိတို့ခုနဟိုသားရီသမီးတွေမြင်လိုက်ရတယ်ဆိုကြတယ်သားရီသမီးတွေမြင်လိုက်ရကောင်စီတဲ့မှာခုနကျင်တဲ့နှစ်တဲ့အဲကျင်တဲ့နှစ်တဲ့တယ်ဆိုတဲ့နောက်မှာခုနတဏှာပါတာလည်းရှိတယ်တဏှာမပါတာလည်းရှိတဏှာနဲ့ခုနကျင်တဲ့နှစ်တဲ့သွားတာမျိုးလည်းဖြစ်တယ်လို့တဏှာမပါဘဲနဲ့ကျင်တဲ့နှစ်တဲ့သွားတာမျိုးလည်းဖြစ်တယ် အဲ့တော့မိမိကဆိုတတ်ပါလို့မိမိကရင်တွေးမိမိကတားတဲ့ယေရနာသမီးယေရနာတူကိုမိမိကမြင်ရရစေတဲ့မှာကလည်းသူတို့ကလည်းကိုရှိမှပြလို့ရှိချင်းနဲ့နေအာဆော့ကစားနေအတော့မို့သူတို့လုပ်ငန်းလေးတွေလုပ်နေကြတယ်သူတို့ကိုကြည့်ပြီးတော့မိမိတို့ရင်ထဲမှာခုနကျင်တတ်တဲ့နှစ်သက်တွေအဲ့နောက်မှာလည်းသူတို့ပုံမှာတွေ့တာရဲ့လက္ခဏာတရားဖြစ်တဲ့အခါရှိတယ်လို့တဏှာမဖြစ်တဲ့အခါကျတော့ရှိနိုင်လေလားရှိနိုင်ပါတယ်ခင်ဗျာရှိနိုင်တာအဲဒီတဏှာကလည်းဦးဇင်းတို့ခုနပြောတယ်ပေါ့ အမျိုးသားတော့ဒါကအများကြီးရှိသေးတယ်သူတို့ဗေဒတိကပင်မကာနေစပြီးတော့ကွဲသွားတယ်ဘယ်လိုတွေတော့ရှိတာအဲ့တော့အဲ့လိုဒီကွဲသွားတဲ့အပေါ်မှာဒီတဏှာကအမြဲတမ်းဖြစ်တာမဟုတ်လူမိုင်းကိုမြင်လိုက်တဲ့အမြဲတမ်းတဏှာဖြစ်တာမဟုတ်တတ္တယုံကိုကြားလိုက်တဲ့အမြဲတမ်းတဏှာဖြစ်တာမဟုတ်ဘူးဒါလိုမျိုးမိမိတို့ကနားလဲနားလဲထားပါမှတကယ်ရှိွက်သေးတယ်ရောက်တော့အဲ့ပုံအဲ့တဘောကိုမိမိကကိုယ်ကိုယ်ပြတာနဲ့ရှိအကယ်အဲ့လိုမှမဟုတ်လို့ရှိဒီခါကြီးဒီကမာကြီးဒီအဲ့ဒါဝလုံးစီနဲ့တိတ်ကြိုက်တယ်လို့ဖြစ်ပါ အဲတော့တဏှာက6ပါးရှိတယ်ဥပါဒနာတတ္ထတဏှာကန္တတဏှာလက်တတဏှာသောတပတဏှာဓမ္မတဏှာဆိုတာရှိတယ်အဲရှိတဲ့ဆိုတဲ့အခါကျတော့ဒီအာယုံတွေကိုမြင်နိုင်ဒီလိုတဏှာဖြစ်နေရတော့မလားဒါကြောင့်မလို့ဒီဟိုတချို့တချို့တခါကြီးတွေကမြင်ဘူးလေတချို့တခါကြီးတွေကမြင်ဘူးလေဆိုတာဘာမြင်ဘူးလို့ဆိုတဲ့အခါကျတော့ခုလိုပေါ့မှာဟိုရုပ်ရှင်လေးတွေဒီလိုလေးရှိတယ်ခုခေတ်မှာဆိုတော့ clip အနေနဲ့ပေါ်တော့အများကြီးရှိတာရှိတဲ့အခါမှာအဲ့ဒါတွေကိုကြည့်တဲ့အခါမှာဒီယောဂီတယောက်အနေနဲ့ အဲနောက်ဆုံးဟိုစီပတိရယူထားတဲ့သူတော်ကောင်းတယောက်နဲ့ဒါလေးကိုကြည့်ရင်တော့ဒါအကုသိုလ်ဖြစ်တယ်လားအဲ့ဒါကမိမိကိုယ်မှာဟိုတက်ဆိုင်မိမိကဒီအာယုံကိုကြည့်ဒီအာယုံကိုကြည့်မယ်ဒီအတန်ကိုနားထောင်နားထောင်ပြီးတော့အဲ့ဒီပုံမှာမိမိကဟိုမိမိရဲ့ယောနိတော်မနတိကာလအပေါ်မှာပြီးပြီးတော့လားဟိုတာယာဝယ်နေနဲ့မိမိကယူမိရင်တော့ဒါတဏှာဖြစ်မယ်ဒါဆိုတော့ခုနကြည့်တာကိုကြည့်ပြီးတော့ဖြစ်မယ်ဆိုလူပတဏှာဖြစ်မယ်အတန်ကိုနားထောင်လို့ဖြစ်တယ်လူတတ္တတဏှာဖြစ်မှာ အဲတွတ်တော်လည်းပဲခုနပြောလို့ဒီရူပယုံကိုမြင်နိုင်ရုပ်ရှင်ဇာကတစ်ခုကိုမြင်နိုင်ပြီဒီတဏှာကပြရတော့မလားရူပတဏှာဒီအတန်တစ်ချင်းနားတော်လည်းစတဲ့ဒီလိုအတန်မျိုးကိုနားတော်နိုင်တယ်တရတဏှာကပြရတော့မလားအဲဒီလိုအနတ်ဒီလိုအရသာကိုဒါရဲအနတ်ကိုတူတီတာအရသာကိုစားသုံးနိုင်တယ်ပဲဒီတဏှာကပြရတော့မလားအနတ်ကိုတည်တဲ့မာနတဏှာအရသာကိုဘောမှာတူတာမမောတဲ့ရတ္တတဏှာဒါတွေကပြရတော့မလားဒီလိုတော့ဘယ်ဟုတ်မှာအဲ့တော့သင်္ချာလာပြောရင်တော့ဘုရုရှင် အနေနဲ့ဟိုပြောမယ်ဆိုတော့ရဟန္တာပုဂ္ဂိုလ်တဘာဝကိုတခါလေဟိုဥပမာဆန်ထားပြီးတော့ပြောမယ်ဆိုရင်ပို့ပြီးတော့တော့ကောင်းသေးတယ်ပို့ပြီးတော့ကောင်းသေးတယ်ဆိုတာကဘယ်လိုပြောရမလဲဆိုတဲ့အခါကျတော့ဦးဇင်းတို့ဒီရဟန္တာတဘာပေါ့ရဟန္တာတဘာတည်တယ်ဒီအတန်ဆိုလည်းပဲကြားနေရမှာလေအတန်ကိုကြားနေတာအဲ့အတန်ကိုကြားရုံနဲ့ရူပအတန်ကိုကြားရုံနဲ့တရတနာဖြစ်သလားဆိုတော့မဖြစ်ဘူးအတန်ကိုကြားရုံနဲ့တရတနာက မဖြစ်ဘူးဒါဆိုလို့ရှိရင်အတန်ကိုကြားတဲ့အတွက်ကြောင့်ယန္တာပုဂ္ဂိုလ်မှာတော့တရတနာမဖြစ်တော့ဘူးသို့တော့ပုရိသေပုဂ္ဂိုလ်မှာကျတော့ဖြစ်တော်လေရှိမဖြစ်တော်လေရှိဒါကိုကိုကနားလဲအဲ့တော့ပုရိသေတယောက်မှာကျတော့အတန်ကိုနားယူအာယူလိုက်တယ်အတန်ကိုနားအာယူတဲ့အခါမှာကုသိုလ်ဇောဖြစ်ပုံကယန္တာရဝဇံသောတာဝဉ္ဇဉ်သမေကံတန်ရအောင်တော့ဇောခုနှစ်ခြင်းအဲ့ဒါကိုကိုကနားလဲရအောင်ဇောခုနှစ်ရုံနားလဲလို့ရှိရင်အဲ့ဇောအခိုက်မှာဖြစ်သွားတဲ့ ဒီဇောဒီအကုသိုလ်သောလားကုသိုလ်သောလားဒီထဲမှာဦးဇင်းတို့အကုသိုလ်သောမှာမှခုနမကြင်တဲ့ခုအလိုမကြဘူးဆိုတဲ့ဒါအနာတော့မဖြစ်တော့ဘူးအနာတော့မဟုတ်ဘူးကလာဒေါသပဲရန်တော့မှာဒေါသကြောင့်အဲသို့တော်ခုနတာယာတယ်ကျင်တတ်တယ်ဆိုရင်တော့အဲ့မှာသူကဒီနေရာကတဏှာဖြစ်တယ်အဲအဲ့ဒီတဏှာကိုကြမှာဒါတတ္တတဏှာလို့ပြောလို့ခေါ်အဲ့တော့ဒီရှုဘက်ကလေးဒီဒီရေပုံရတော့ဦးဇင်းတို့ကြည့်လိုက်လို့ရှိရင်ခုနစကုတ် အာတမ္ပတ္တတာဝိညာဉ်ကြောင့်သကုတမ္ပတ္တတာဝိညာဉ်ကြောင့်ရူပတဏဖြစ်တယ်တရတမ္ပတ္တတာဝိညာဉ်ကြောင့်တရတဏဖြစ်တယ်မာနတမ္ပတ္တတာဝိညာဉ်ကြောင့်မာနတဏဖြစ်တယ်ရတ္တတမ္ပတ္တတာဝိညာဉ်ကြောင့်ရတ္တတဏဖြစ်တယ်ဆိုတာတွေဒီအပြောလွယ်တော့တကယ်ရှိတွေ့ရှိွယ်ပိုင်လာတော့တကယ်ဒီဓမ္မကြီးတကယ်ကိုအသေးစိတ်ပြီးတော့ရှိရအဲ့လိုရှိတတ်လို့ရှိရင်သူဦးဇင်းတို့ရဲ့ဒီပြစ္ဆုတ်ကံဘွားကိုဘလို့ကျေးဇူးပြုတယ်ပြစ္ဆုတ်ကံဘွားမှာဘလို့အသုံးချလို့ရတယ်ဆိုတော့ အဲ့ဒါဆိုလို့ရှိရင်ဘာဖြစ်လာတော့ဦးဇင်းတို့ကအာယုန်တွေကိုတော့ရှောင်လို့မရအာယုန်တွေကိုရှောင်လို့မရရူပအောင်တတ်အောင်ကံအောင်လတ်တာကိုဟောတတ်ပါလို့ဆိုရက်ဒီအာယုန်တွေကကိုယ်ကရှောင်လို့မရရှောင်လို့မရတဲ့အပေါ်မှာဒီဝေဒနာတွေဖြစ်ခုနရူပအောင်တတ်အောင်ကံအောင်လတ်တာကိုဟောတတ်ပါလို့ဆိုတဲ့ဒီအပေါ်မှာတူတီးပြီးတော့ဝေဒနာတွေဖြစ်အဲ့ဒီဝေဒနာနောက်မှာတဏှာမလိုက်ဖို့အခြေကြီးတာအဲ့ဒီဝေဒနာနောက်မှာတဏှာမလိုက်ဖို့အဲ့ဒီဝေဒနာနောက်မှာတဏှာမလိုက်ဖို့ဆိုတဲ့အပိုင်းတွေ ခုနပြောသလိုပဲဒီစိတ်တက္ကနာတွေကိုစနစ်တကျမိမိနားလည်ထားတဲ့သူတော်ကောင်းတယောက်ဖြစ်ခဲ့တယ်မလိုက်ဘူးအဲ့လိုမှမဟုတ်လို့ရှိရင်တော့တခါကြီးတခါမကြီးအဲ့နောက်ပါလားတဏှာကအမြင်နဲ့လိုက်တဏှာလိုက်လို့ရှိရင်တဏှာဒီဒါသမုဒိယပစ္စဆိုတဲ့တဏှာဝခြင်းကိုဒီမှာရှိစေတာလေတဏှာဝခြင်းကိုရှိပြီးတော့တဏှာဝခြင်းကဒီလိုမလုပ်နိုင်ဘူးလို့သဘောကျတယ်ဘလို့သဘောကျပြီးတော့ဒီဖတ်တာ ပစ္စယဝေဒနာဝေဒနာပစ္စယတဏှာဆိုတဲ့အပိုင်းတွေကိုတို့တက္ကသိတက္ကမကြီးတွေကပြိဿသမုပ္ပတ်နေပထမနေနဲ့စနစ်ကြရှုတတ်ဖို့လိုတယ်။ဒါလို့ရှုတတ်ပါမှသာလေမိမိတို့တဏှာပြီးဆွဲပြီးတော့အမြင့်တွေ့နေတဲ့ဒီတဏှာတရားကိုမိမိတို့ကဒါဖေရှားနိုင်။သို့တော့တဏှာကိုဘယ်မှာဖေရှားမလဲဆိုတော့တကယ်ဝိပဿနာဉာဏ်တွေကိုစနစ်တကျရှုနိုင်တော့ဝိပဿနာဉာဏ်ခိုင်မှာတကယ်ငါအပြင်ဖေရှားနိုင်တယ်။အော်နောက်တကဝိပဿနာဉာဏ်လည်းပြီးရတာဟိုမဉဏ်ပုံဉာဏ်ရအောင်မဉဏ်ပုံဉာဏ်အဲ့လိုဆိုင်ရဆိုင်ရ ကိလေတရားကိလေသာတရားတွေကိုမြင့်ပြတ်ပေးစားနိုင်မှာဖြစ်တယ်။သို့တော့ဒီပရိသတ်သမုပ္ပါရှုခွဲအကြောင်းကျိုးဆက်နွယ်မှုကိုရှုနေခိုင်းပါရောဆိုတော့ရှုနေခိုင်းမှာဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ဆိုတာကိုမိမိတို့ကနားလည်ပြီးဆိုရင်ခုနတေချာလာကတော့ခုနကင်္ကာဝုဒနာဝုဆိုပြီးယောမတန်ရကင်းတော့ဟိုယောမတန်ရကင်းတဲ့အတွက်ကြောင့်ခုနဘောဝတနာဝိဘဝတနာဆိုတာလေဒီပရိသတ်သမုပ္ပါရှုခွဲကိုရတာလေသူတော်ကောင်းတယောက်ဒီဘောဝတနာဝိဘဝတနာက သတ္တရဒိဋ္ဌိနဲ့ဥစ္စကဒိဋ္ဌိဒီဟိုမိမိကကိုယ်ကိုယ်ပြပြနဲ့တရားပြိကညာနဲ့ယုံနာဓမ္မတွေရဲ့သဘာဝကိုသိတာပြီယုံနာဓမ္မသဘာဝတွေကိုပြစ်ပေါ်စေတဲ့အကြောင်းတရားကိုသိတာဆိုရင်အဲ့ဒီမှာဒါဒီသတ္တရဒိဋ္ဌိနဲ့ဥစ္စကဒိဋ္ဌိကလည်းဒီရှုပွားနေတိုင်းမှာခွာထားနိုင်ဖြစ်ကိုရှုပွားနေတိုင်းမှာခွာထားနိုင်မှာဖြစ်တဲ့အတွက်ကြောင့်ဘာဖြစ်လို့ဆိုတော့သူကလည်းဒီဒိဋ္ဌိနှစ်ပါးပေါ့ဒိဋ္ဌိနှစ်ပါးကိုခွာထားနိုင်တဲ့အတွက်ကြောင့်ဘဝတောင် ဘောဓမာနဲ့ဘောဓမာကိုကောင်းကောင်းပြေရှားဖို့အကောင်းဆုံးတဲ့တစ်ခုဖြစ်ဒါကြောင့်မလို့ဒီပိဋကသမုပ္ပါဒ်စုခွက်ကိုဒကာကြီးတွေဒကာမကြီးတွေဒါကိုစီကိုစီပေါ့ဒါအစဉ်အတိုင်းနာမရူပပိဋကဉာဏ်ကနေတက်ပြီးတော့မှဒီပစ္စယပိဋကဉာဏ်ကိုကုပြီးတော့ခုဒီပရိသသမုပ္ပါပထမနည်းအရာပေါ့ဥနာဖတ်တာကြောင့်ဝေဒနာဖြစ်ပုံဝေဒနာကြောင့်တဏှာဖြစ်ပုံပိုင်းတွေကိုမိမိတို့တမ္မာဒိဋ္ဌိဉာဏ်ဉာဏ်နဲ့ဖွင့်ပေါက်တည်ရင်တည်တိုင်အောင် ကိုယ်စီကိုယ်စီကြိုးစားနိုင်ကြပြီဒီပြစ္ဆသမုပ္ပါဒန္တနာဆက်ဟကြီးကိုလေဒါမကြာသောခဏအတွင်းမှာလေကိုယ်စီကိုယ်စီတက်တောင်းနိုင်အောင်ကြိုးစားအထောက်နိုင်ရကုန်ရတည်းသာဓုသာဓုသာဓုပါဗျာ